ညပိုင်းမှာမြင့်မြတ်သူပိုင်းဆရာတော်မြင့်မြတ်သူတို့ကသီလသမารိပညာကိုတန်ဖိုးထားတယ်သီလသမารိပညာကိုပြည့်စုံအောင် ကြိုးစားကြလူဘဝရဲ့တန်ဖိုးဟာဒီလသမารိပညာပဲလို့မှန်မှန်ကန်ကန်ကြာကြာနာနာမြင်ကြအဲ့တော့မနေ့ကတုတ္တဒိဋ္ဌိအနုမိတဒိဋ္ဌိပစ္စည်းကတဒိဋ္ဌိနဲ့၃ချက်ရှင်းပြနောက်တစ်ခါပြန်မစိုးအမြင် ပြမစိုးမြင် မတိုင်ခင်ပပင်စအမြင်နောက်ပြမစိုးအမြင်နောက်ဝိပဿနာဉာဏ်အမြင်အဲဒီ၃မျိုးနဲ့လည်းပဲရှင်းပြခဲ့ခုမြင်မြတ်သူတို့အမြင်ဟာမဉ္ဇဏ်ဖုန်ဉဏ်ရသည့်အထိအမြင်တွေတိုးတက်သွားတယ် မျက်မစိုးမြင်တို့ဝိပဿနာဉာဏ်အမြင်တို့အခြေခံနေပေါ့တို့အများနဲ့ပြောလို့ရှိရင်သီလသမာဓိပညာကိုဓမ္မိုးထားတဲ့အမြင်တစ္ဆိကတဒိဋ္ဌိအမြင်မေတ္တာကရုဏာမုဒိတာ ဥပေက္ခာဆိုတဲ့ပြမစိုးတရားတွေနဲ့ထုံမှန်းထားတဲ့စိတ်ထားပြမစိုးအမြင် နောက်ဝိပဿနာတမ္မာဒိဋ္ဌိလို့ခေါ်တဲ့ရုပ်တင်နံတွေအကြောင်းတွေအကျိုးတွေအိစ္ဆဒုက္ခအနတ္တတွေကိုမြင်တဲ့ဝိပဿနာဉာဏ်အမြင်ဒါမြင့်မြတ်သူတို့ရဲ့အမြင်တွေအဆင့်တွေပေါ့တစ္ဆိကတဒိဋ္ဌိအမြင်ယမဇောအမြင်ဝိပဿနာတမ္မာဒိဋ္ဌိအမြင်ခုဘယ်ထိဆက်သွားမလဲဆိုတော့မဉ္ဇဉ်ဖူဉ္ဇဉ်တို့ရဲ့အမြင်ထိဆက်သွား မနေ့တုန်းကနိဂုံးသားလေးဟာမြတ်စွာဘုရားနဲ့တန်ခါတော်ရှင်မြတ်ရဲ့တရားတွေခဏခဏနာကြတော့ကာမဂုဏ်တွေရဲ့အပြစ်ကိုလည်းမြင်လာသီလသမารိပညာတွေကြိုးစားအားထုတ်ခြင်းကာမဂုဏ်တို့မှထွက်မြောက်မဲ့နိခမေအာနိတန္တဆိုတဲ့ ဆွဲဆောင်မှုတို့မှယုံထွက်နိုင်တဲ့ကမ္မထမ်းရဲ့အကျိုးအာနိသင်အမြင်ကိုလည်းပဲအထိုက်လျောက်ရသစ္စာလေးပါးတော့ကြာကြာနာနာရင်နဲ့မဉ္ဇဉ်ပုံညာဆိုက်အောင်မရသေးဘူးပေါ့သို့တော်လည်းပဲလူဘဝဟာခဏလေးပဲ ကံနဲ့အနေနဲ့ပြောမယ်ဆိုရင်ခြေမွေးတင်နိုင်တယ်ကိုရှင်မတည်သွားတဲ့သူတွေလည်းအများကြီးပဲကိုလည်းပဲခြေမွေးတင်နိုင်တယ်တည်ရင်ပြီးသွားတာမဟုတ်ကံအားလျော်သွားဒုက္ကတိတို့ဒုက္ကတိတို့အချင်းချင်းအနေနဲ့ပြောရင်တော့နှစ်မျိုးပေါ့ ယ်လေးပါးသွားရင်သွားရမယ်လူပြည်နဲ့ပြည်သွားရင်သွားဂတိ၅ပါးဒေဝဂတိမနုဿဂတိဒေဝဂတိဆိုတာနတ်တွေမြမာတွေပေါ့ဒါသူဂတိမနုဿဂတိဆိုတာလူပြည်ဒေဝဂတိမနုဿဂတိပေတဂတိဒါကတော့ဒုက္ကတိပေါ့ ပိတ္တာဘုံဘဝလရဲတို့တရှိတို့တစ်ဖက်တို့မှင်စာတို့အကုန်လုံးပေါ့တိရိစ္ဆာနာဂတိတိရိစ္ဆာန်ဘဝနောက်နိရိယဂတိပေတရယ်တိရိစ္ဆာန်ရယ်နိရိယဆိုတဲ့ငရဲရယ်ငရဲကြီးရှစ်ထအရံငရဲကြီးအများကြီးပဲအဲ့ဒါတွေကဒုက္ကတိအပေလေးပါအစုရကဲကပိတ်တာတဲ့ထဲလိုက် ဂတိအနေနဲ့၃ပါးပဲရတယ်ပေတာဂတိရယ်တိရစ္ဆာနာဂတိရယ်နိရိယဂတိပိတာရယ်တိရစ္ဆာန်ရယ်ငရဲရယ်ဒါဒုက္ကတိမကောင်းတဲ့လားရလူပြည်လူရွာရယ်နတ်ပြည်နတ်လောကဗြဟ္မပြည်ဗြဟ္မလောကမနုဿဂတိဒေဝဂတိအရတုဂတိပေါ့ဘုရုဇနေရများသောအားဖြင့် အပယ်လေးပါးရောက်ကြပေတတိရိသနာနိရိယရောက်ကြကိုရှိမှာပူဇာနာကြတေကြတဲ့သူတွေတွေ့ပြီမဲ့လို့မိလျော်ပေါ်ဆကြမိလျော်ပေါ်ဆကြတော့ဒုက္ကတိကလွတ်ပြီးတော့ဒုက္ကတိရောက်အောင်ဒုက္ကတိမှတခါလွတ်တဲ့နိဗ္ဗာန်ကိုရောက်အောင် ကြိုတင်ကြိုးစားထားမှု များသောအားဖြင့်မရှိကြဘူး။ဉာဏ်ရှိသူတော်ကောင်းတွေမိဝဲစိတ်ကတ်တဲ့မြင့်မြတ်တဲ့သူတွေကတော့ကြိုတင်ကြိုးစားထားကြ။သီလသမာဓိပညာတွေကြိုးစားထားတော့သူကတိအချို့လည်းပဲအရဟတမအရဟတဖို့ရတယ်ယဟန္တာတွေကတော့နိဗ္ဗာန်ပေါ့။ပညာအနေနဲ့တော့ပြောရတာပေါ့လူတွေနဲ့တည်းယဟန္တာတွေ အကုန်လုံးကခန္ဓာလေးပါပဲခန္ဓာ၅ပါးအတရားနာတော့တရားစကားကြားပါများကစိတ်ထားဖွေးလက်သိဉဏ်ထဲ့ဤမဂ္ဂဇင်းတွေမှာလူတော်ကောင်းတရားတွေကြားပါနာပါများတော့ယောဂီတို့တို့ပေါ့ယောဂီတို့တရားနာပါများရင်တရားသဘောလေးတွေ မနာတဲ့လူနဲ့မတူဘူးသဘောပေါက်တယ်ကျမ်းနာနေကြပုဂ္ဂိုလ်ကဓမ္မာရာမလို့ပြောလိုက်တဲ့ကတန့်သိသွားတာမွေလျော်ခြင်း6ပါးဆိုတာဘာဝနာရာမတို့ဘာတို့ပြောကြမလို့တော့ဂုံတန့်သိတာရဆရာလေးတွေတော်တယ်ဂုံသိတာပဲအဲ့ဒါဘာလဲတရားနာထားတာ မရာမဆိုဘာဝနာရာမပဟာနာရာမဘာပြပစ္ဆာရာမဥပ္ပကာရာမနိဗ္ဗပင်္ဆာရာမထပ်ပြောနေကြမလို့တော့ဒီတရားတရားနာတဲ့အဟောင်းဆရာလေးတွေအကုန်သိတယ်အဲ့ဒါကောင်းတာပေါ့ဖိုးတန်တဲ့ဉာဏ်ပညာတွေပဲဒါလုံးပြောလိုက်ရင်အကုန်သိသွားတာပဲလားဖိုးတန်တဲ့ဉာဏ်ပညာတွေ တုတ္တဒိဋ္ဌိလို့ပြောလိုက်တရားနာဘူးရဆရာလေးတွေကအနုမိတဒိဋ္ဌိသစ္စည်းကတဒိဋ္ဌိဆိုတာခါတန်းတည်သွားတာဘာဆိုလို့လဲအဲ့ဒါဘာလဲဆိုတော့တရားစကားကြားပါများကစိတ်ထားဖွေးလက်သိဉာဏ်ထဲဤသိဉာဏ်ပညာတွေရလာယုံမှန်တန်ရကင်းပြောက်မြတ်စွာဘုရားတရားတော်ဟာ နေယနိကခုံနဲ့ပြည့်စုံတဲ့ဆင်းရဲဒုက္ခတွေမှာထုတ်ဆောင်ကဲတင်နိုင်တဲ့ဘုဒ္ဓတများတဲ့သူကရှင်းနေတာပဲမညံဖုန်ညာမရသေးတော့လေဟုတ်တယ်ဘုရားဟောတာတိတ်မှန်တာအနှစ်သာရတွေဖိုးတန်တာတွေပဲအမတန်မှန်တဲ့တရားတွေကိုယ်ကိုယ်တိုင်မညံဖုန်ညာမရသေးတော့လည်းပဲမညံဖုန်ညာရမယ်လမ်းကြောင်းတန်မရမရှိဘူး မဂ်ကင်၈ပါးအချင်းတရားဒါနိဗ္ဗာန်ရောက်ကြောင်းပဲဆိုတော့ညာနဲ့မှရှင်းနေတာပဲသီလမဂ်ကင်၃ပါးတမာတိမဂ်ကင်၃ပါးပညာမဂ်ကင်၂ပါးဆိုတာပြောကြရမလို့တရားနာနေတဲ့ပုဂ္ဂိုလ်တော့အကုန်သိတာပဲအာထုဆဲမှာကာရကမဂ်ကင်၅ပါးဟာသိသွားပြီသီလမဂ်ကင်အချက်ချင်းမဝင်သေးဘူးတမာတိမဂ်ကင်၃ပါးနဲ့ပညာမဂ်ကင်၂ပါး အလုံးလုံးတယ်သမာဓိပညာတွေအကောင်းပြီးတော့အမဉဏ်ဖုန်ဉဏ်လည်းရရောသီလမဲ့ခင်၃ပါးဝင်လာ၈ပါးအရိယမဉဏ်ဖုန်ဉဏ်ရအာထုံနေသမှာတော့ဝိပဿနာမဲ့ပေါ့ဝိပဿနာမဲ့ဆိုတာပုပ္ပဘာကပေါ့အရိယမဉဏ်ဖုန်ဉဏ်မရအဲ့တော့ဘာလဲတရားနာထားတော့မဂ်ရှင်၈ပါးဆိုလဲသိတာ ကာရကမဲ့ခင်၅ပါးဆိုလဲသိတာဣန္ဒြေ၅ပါးဘုံ၅ပါးဆိုလဲတန်းသိတာမွေလျော်မှု6ပါးဆိုလဲတန်းသိတာပဲဟာဖို့တန်တဲ့ဉာဏ်ပညာတွေဒါတွေဟာအနိဗ္ဗာန်ရောက်ကြောင်းတရားတွေပဲကာမဂုဏ်ရဲ့အပြစ်တွေကမ္မထံတရားပွားများအားထုတ်ခြင်းအကျိုးအာနိသင်တွေ ထက္ကတာကနားနေရတော့ရင်ထဲမှာတခါထင်ရှားနာဘူးထမှန်ထက္ကထက္ကကာမဂုဏ်တွေဟာစိတ်ကိုညှဉ်းနှွမ်းစေတယ်ပူလောင်စေတယ်ညီကိုမောင်နှမအရင်ခောက်ခောက်တော့မှစိတ်ဝမ်းကွဲတယ်လောဘနဲ့ပတ်သက်လာမိဘနဲ့သားသမီးစိတ်ဝမ်းကွဲရံဖြစ်ကြညီကိုမောင်နှမအရင်ဆွေမျိုးအရင်ခောက်ခောက်တွေရံဖြစ်ကြ ပလီပလာတိတိတာရာနဲ့ပြောကျင်တာတွေလျှောက်ပြောပြီးတော့ပေါင်းသင်းနေတဲ့လင်မယားတွေလည်းပဲရံဖြစ်ကြတာကာမဂုဏ်နဲ့ပတ်သက်လာလို့ရှင်တယောက်ကိုတယောက်မသင်္ကာရာနဲ့တယောက်ကိုတယောက်ယုံမှားတန်တဲ့ရဖြစ်လာရင်အပြစ်မြင်တော့မချစ်ခင်တော့ကာမဂုဏ်နဲ့ပတ်သက်လာစိတ်ဝါးနေကွဲကြရံနေဖြစ်ကြ ရှင်မြင်ချင်းချင်းလည်းယံဖြစ်ကြမုမတေနာပရိချင်းချင်းလည်းယံဖြစ်ကြတကဘာလုံးဖြစ်ကြအကာမဂုဏ်ကြီးရဲ့ပြစ်တွေပြီးပြီလားဆိုပြီးသေးဘူးတေသွားပဲလေးပါသွားအောင်အဲ့ဒါပေါ်မလာဇာကားပေါ့ကြောက်ခဲရေချလူပြည်လံရောက်ဖို့မလွယ်တော့ဘာရဲ့ပြစ်ပါလဲ အေးအဲ့လိုလေးလေးနက်နက်ကျဲကျဲပြန့်ပြန့်သဘောပေါက်တော့ကာမဂုဏ်တွေဟာစိတ်တွေပဲမဘိုးတွေမဟောက်တွေလိုပဲအမှန်ပြင်းထန်တဲ့စိတ်တွေပဲနှလုံးသားမှာကြာကြာနာနာသဘောပေါက်ရှောင်မြင်တာပေါ့ရှောင်နိုင်တာမရှောင်နိုင်တာထားပါရှောင်မြင်တဲ့စိတ်ဖြစ်ဖို့တော့မလွယ်ဘူးနော်ယောဂီ ရှောင်ခြင်းတဲ့စိတ်ဖြစ်ပေါ်လာဒီကာမဂုဏ်တွေကြောင့်ဘုဒ္ဓဘောရောဖုံးတွေကိုကြည့်တဲ့ရှင်မယံနေတော်မှကာမဂုဏ်ကြောင့်ဖုံးနေကြပိတ်ဆုံးကြတော့အသက်ပါသေးရဟိုးဒီခစ်တရားတို့ပါတော့ဒွတ်တပေါင်းမင်းကြီးဆိုတာပန်ထရာမင်းသမီးတို့အကုန်ကြားဦးတာပဲ အဲ့ဒါကိုမှတ်မောတာနဲ့ပဲတရားမင်းဆက်ထားတဲ့တန်လျက်တို့လှမ်းလို့အကုန်ပြောက်သိခံငကားပြရပို့ထားတဲ့ငကားမင်းသမီးလေးလည်းပြန်သွားမဲ့ရှင်ဆိုတာဖုံးတကူရှိတဲ့ပုံကိုယ်တွေမှပေါ်တာအကုန်ပြောက်ဟိုးပင်လေထဲမှာတခါလေငကားတွေကအမီးနဲ့ရိုက်ပြီးတော့လှေုံမှောက်ပြရင်းနစ်ပြီးတော့တေးရတယ် ဘုရားတကအကြောင်းတကတွတ်တပေါင်မင်းကြီးပန်ထရာမင်းသမီးကိုလိုချင်တာနဲ့အရကာမကုံကြောင့်ဘုံတကူရှိန်စော်အာနုဘောကြီးတဲ့မင်းနေတော်မှပဲပျက်စီးရတယ်ကာမဂုဏ်ရဲ့အပြစ်တွေကိုပြောတာဟုတ်လားအေးကဘာဥမာလည်းပဲတလို့ပဲကောင်းငင်ကပြန်နိုင်တဲ့ ဘေးမှာနတ်သား၄ယောက်ရှိ စကြဝဠာမင်းနတ်သား၄ယောက်ကစောင့်ရတန်လျက်နဲ့ရှင်မယုံလောက်ဖုံးကိုကြည့်တယ်မုဒါဝါရပြောတာနဲ့အကုန်ပြက်နတ်သား၄ယောက်လည်းခွာသွားဇန္နကုဏန်နေပြောက်ကြက်ဥဘုံနန်နေထွက်ဟာနောက်ကျတော့မြေပါမျိုးတာပဲတခါအဲ့လောက်ဖုံးတကူကြီးတဲ့စကြဝဠာမင်းကမြေမျိုးခံရတယ် ဒီဝရလောင်းကာမဂုဏ်ရဲ့အပြစ်ကိုပြောနေနော်ရောရအေးအဲ့ဒါတို့ဖရာအလောင်းကြီးလည်းကြည့်ပါမုဒုလက္ခဏာဆိုတာအကုန်ကြားဘူးတာမုဒုလက္ခဏာကိုမြင်လိုက်တာဆုံးခံကြွားတော့ကောင်းငင်ကြွားတနှစ်နှစ်နဲ့မဟုတ်ဆက်နှစ်နှစ်ကောင်းငင်ကြွားပတင်းပေါက်ကနေဝင်ပြီးတော့ဆုံးခံမြေကြီးရမလာဘူး အဲနောက်ကျတော့မုဒ္ဒလက္ခဏာမိပြားကြီးကမ္မကဏ္ဍထားလိုက်တာနဲ့အဲ့ဒါနဲ့မြင်သွားတော့ကောင်းမြင်ပြန်မကြွနိုင်တော့မြေကြီးကသွားဆွန်းနေလည်းမစားနိုင်တော့မုဒ္ဒမုဒ္ဒဖြစ်ဇန်လျှော့ပါတခါဘာရဲ့ပြစ်ပါအဲ့ဒါလည်းမပြီးသေးဘူးမုဒ္ဒလက္ခဏာကြီးလို့ကြံလို့တခါလဲအများတကာသွားထားတဲ့ အိမ်သာကြီးကိုဆေးရတယ်ဟုတ်မလို့အဲ့ဒီအိမ်မှာနေကြတယ်ဆိုလို့အဲ့အိမ်သာကြီးကိုဆေးရဘလောက်ပင်မန်းနောက်မှပြန်ပြီးတော့ရဖရာအလောင်းမလို့ပေါ့ဖရာအလောင်းမဟုတ်ရင်တော့ပြီးပါလေရောကာမဂုဏ်ရဲ့အဖြစ်ကိုပြောတာနော်ရောဘောင်းငယ်ဇံကြွသွားတဲ့ကိုရင်လေးရေကံမှာကလေးမလေးကတချင်းဆိုအဲ့ဒါသွားကြားတာနဲ့ပဲ အဲကောင်းမောင်းမဟုတ်ပြုတ်ကြတော့တာအဲ့ဒါနဲ့ပဲကိုရင်ဘဝကနေဆုံးရှုံးသွားတာဇံရတဲ့ကိုရင်ပြတ်သွားတာဘာလူရဲ့အပြစ်ပါလဲရဟန်းတော်ခုနှစ်ပါးနဲ့တူပါတယ်ဇလန်းတွေကတော့မြို့တွေပါတယ်မေ့တော်တဲ့သွားတဲ့အခါကျတော့တခါကြီးတယောက် နောက်ကတက္ကမကြီးတယောက်နှစ်ယောက်နဲ့ခန္ဓာကိုယ်မှာအိုးမဲတွေပေးချမ်းညစ်ပတ်ထင်းရောက်စာထင်းနေထမ်းထင်းနေထမ်းလာတော့ဘုဇင်းငယ်တွေဆိုတော့နောက်တာပေါ့လေတယောက်ကြောင့်မင်းဖေကြီးမင်းဖေကြီးအဲ့ဒါမယောက်ခမကြီးဘာညာနောက်တော့ဟောကြားတယ်ဘုဒ္ဓကာကြီးကကြားတယ်နောက်တော့အဲသူတို့နာဆုံတော့မှအထင်းသီးလေးပါလေးချပ အရှင်များတို့ယဟန်ဘုရားရောက်တာဇန်နေပါတွေများရကြသလားဖျာဟာမရပါဘူးတပည့်တော်ယဟန်လူတွေဖျာတပည့်တော်ယဟန်ဘုရားတော်အနေရီလာတွေလက်နဲ့လှမ်းကင်လို့ရတယ်ရိုးရိုးတကူမဟုတ်ဘူးเนาะအဘိညာဉ်နေရီလာတွေကိုလက်နဲ့လှမ်းကင်လို့ရတယ်ဘလောက်တကူကြည့်တယ်နေရီလာတွေအများကြီးဖန်ဆင်းလို့ရတယ် နေရီလာတွေကိုဆွဲယူလို့ရတယ်လက်ထဲကိုတကုတ်တကုတ်ဟုတ်လားအဲ့လိုတကုတ်ကြီးတဲ့ပုဂ္ဂိုလ်လည်းပဲမျိုးသမီးနဲ့တွေ့တော့အကုန်လျှော့သွားတာပဲလျှော့သွားတော့ထင်ထန်ရောက်နေရတယ်လေအဲ့တော့မှဦးစင်းနေအဲ့တော့မှလန့်သွားတာတို့ဘာသာမှတော့မရတယ်ဒီလောက်တကူအဖေညင်းနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တော်ထင်ထန်ရောက်ရတယ်ဘာရဲ့အပြစ်ပါလဲမှန်ပါဘူး ဖြစ်တယ်ညီတော်အာနန္ဒအလောင်းဗဒိန်တဲ့သားဖြစ်စဉ်ဗဒိန်တဲ့ဖြစ်စဉ်ခါတော့ဟာသူများသားများကိုပြင်မာမိတာနဲ့နောက်ဘဝကျတော့ချက်ချင်းငရဲမကြတယ်ဒုတိယနောက်တစ်ခါနောက်တတိယဘဝကျငရဲကြကြာဤခံငရဲလွတ်လာတော့နွားဖြစ်နွားဖြစ်တော့လေအသင်းခံစိတ်ဖြစ်အသင်းခံမြောက်ဖြစ်အသင်းခံရ အဲ့ဒါပြီးတော့ယောက်ျားမဟုတ်မိန်းမမဟုတ်ဖြစ်ရတယ်အဲ့ဒါပြီးတော့မှနတ်သမီးဖြစ်ရတယ်ယောက်ျားမဖြစ်သေးဘူးနတ်သမီးခုနှစ်ဘဝလောက်ဖြစ်ရတယ်နောက်ပြီးတော့အင်္ဂတိမင်းကြီးရဲ့သမီးတော်ရုပ်ဇာဒေဝီဖြစ်ရတယ်မင်းသမီးပဲဖြစ်တာအဲ့တော့14ဘဝလောက်မချိမဆန်ခံပြီးတော့မှ နောက်မှယောက်ျားပြန်ဖြစ်တယ်ဒါမေတ္တမိတ်ဆာစာရလေအဲဘယ်လိုပြတ်ပါလဲ အဲ့ဒါအေတတဲ့၈ခုရတဲ့ညီတော်အာနန္ဒာအလောင်းနွားဖြစ်ခဲ့ရတဲ့စိတ်ဖြစ်ခဲ့ရတယ်မြောက်ဖြစ်ခဲ့ရတယ်အပေါ်လုံးအသိခံရတာပဲစိတ်လည်းပဲလှဲဆွဲရတယ်မြောက်လည်းပဲမြောက်သိအုပ်ကြီးရနေသူတခါလဲကြိုက်ဖြတ်ပြစ်တာပဲတခါလူဖြစ်တော့လဲယောက်ျားမဟုတ်မိန်းမမဟုတ်อืมအဲ့လိုဖြစ်ရတယ်လူတွေရဲ့အပြစ်ပါ အဲအဲ့ဒါတွေတရားနာရတော့ဘာမှမတော်တော်ဒုက္ခပေးပါလားကျွန်တရားနာတာဟာဖိုးတန်တယ်တရားနာတာဆရာတော်ဘုရားကြီးကကိုကိုကိုကဲတင်တာသူတော်ကောင်းတရားတွေနာတာဟာကိုကိုကိုကဲတင်တာညာတပရိညာပေါ့ဝိပဿနာမပွားခင်နဲ့စိတ်ကြမ်းတွေကိုဖယ်ထုတ်တယ် ကာမဂုဏ်လိုက်စားခြင်းနဲ့စိတ်ကြမ်းနေစိတ်ယုတ်မာနေစိတ်ရိုင်းနေအကုန်ဖယ်ထုတ်ပြတယ်ဝိပဿနာမလုပ်ရသေးဘူးစိုးရိမ်တွေကဖယ်ထုတ်ပြရတယ်တန်ဝိကရတရားတွေအယတရိษံပိဋ္ဌာအသူရခဲပယ်လေးပါးကိုဘသူမှမကြကြဘူးကြကြတဲ့သူရှိပါမကြခြင်းပဲမဲ့လို့ပယ်လေးပါးကြတယ်သူများဘူးလားဗျာများပါ အဲ့ဒါအာကုသိုလ်တွေကြောင့်မလားအဲ့ဒီအာကုသိုလ်တွေကဘယ်အပေါက်ဖွာပါလဲကာမဂုဏ်တွေပဲများသောအားဖြင့်လေကာမဂုဏ်လိုက်စားတော့ကာမဂုဏ်စိတ်တွေမှုန်ပြီးတော့ခိုးရရှိလဲခိုးတာပဲတန်ကြီးကပစ္စည်းတွေလဲခိုးကြတာလည်းအများကြီးပဲခိုးတာဓမ္မတိုက်ဆရာကြီးတိုက်တာပဲလူသားဆရာကြီးလဲတတ်တာဘာလို့ဆိုတော့ကာမဂုဏ်အတွက်ကငွေရလိုးလာတယ် မကောင်းမှန်းသိရသားနဲ့လည်းမကောင်းတဲ့အလုပ်တွေလုပ်တော့တာဘလူပါပြောပြောกว่าကြောက်ဘူးလေလုပ်တော့တာမောဟအာကြီးတယ်ဒေါသအာကြီးတယ်အဲဒီကလက်တွေကဘယ်လိုပါလဲအေးကာမဂုဏ်တွေကိုမဲ့မောတဲ့စိတ်တတ်ဖို့လည်းဝမလဲဘူးနွားတွေ ကြက်တွေဝက်တွေညှင်းစေတပ်ဖြတ်ဖို့လည်းဝင်မလို့လူလူချင်းတပ်ဖို့လည်းဝင်မလို့အာဟုသူအလုပ်တွေကိုလည်းပဲမရှက်မကြောက်လက်ရဲဆက်ရဲလှုပ်ရဲတဲ့ရိုင်းရိုင်းဆိုင်ဆိုင်ကြမ်းကြမ်းတန်တန်လည်းပြောဆိုဆဲရဲတဲ့လက်တရားဘယ်သူပါလဲကာမဂုဏ်ကြောင့်အဲ့ဒါတွေဖြစ်ကာမဂုဏ်မလိုက်ဆိုင်ရင်အဲ့ဒါတွေလှုပ်ရှားမလို့ပါဘူးဗျာတော်တော်ဆိုးရတယ်နော်ယောဂီ မကင်းသေးတော့လည်းပဲအပြစ်ကိုသိရတယ်အပင်လေးကအမတန်လှတဲ့ဒီလေးကလည်းမှုိစားလိုက်ရင်လည်းအရသာရှိနေဒါပဲနဲ့အစိတ်သီးတွေကာမဂုဏ်ဟဟလားတရပင်နဲ့လည်းတူတယ်တရသီးနဲ့လည်းတူတယ်အနတ်ကလည်းတရသီးအနတ်စားတော့လည်းတရသီးရဝင်နေတာအဲဗိုက်ထရရတော့တေပါလေရောဗျာ950မှာ ကိမ့်ဖလာဆိုတဲ့ဇတ်တော်တွေမှာဟောထားတယ်အများကြီးပဲမြတ်စွာဘုရားလောင်းတော်ဘုရားတော်အဲ့ဒါတွေအများအတွက်ဖြည့်ရှင်းပေးရလက်စကန်ချတဲ့နေရာမှာတရားပင်ကြီးကြီးကြီးပဲအဲ့ဒီပင်ကြီးတိရပြစ်ချလိမ့်ရဗျာမှုကြိုင်းတယ်အဲ့တော့ပညာနောက်ကပါလာတဲ့ပုဂ္ဂိုလ်တွေကဘုရားအလောင်းတော့ပညာမရှိတော့စားကြင်ကြတည်ကြ အဲချို့ကလည်းဘုရားအလောင်းမတိုင်မင်ခုစားကြလဲမိုးကြီးဖြစ်တဲ့ဘုရားအလောင်းရောတော့အဲ့ဒါမစားနဲ့အဲ့ဒါအစိတ်တွေအန်သေးတွေပဲတိုက်ရအရန်စားတဲ့ရောတော့သေဖို့မတတ်နိုင်နည်းနည်းပါးပါးစားလို့အန်သေးတိုက်ရဘုရားအလောင်းမြတ်တွေးကြည့်ရင်ပြည့်ကြည့်တာတည်းမှန်ပညာပါရမီရေးကြည့်တယ်နော်ရော ခုယောဂီတို့မြတ်စွာဘုရားရဲ့တရားတော်တွေဟာပညာပါရမီပဲကိုကိုယ်တိုင်မက်ဖို့မရသေးတော့လေဒါတွေဒါတွေကအပြစ်ရှိတယ်ဒါတွေဒါတွေဟာရန်သူတွေပဲဒုက္ခပေးတဲ့တရားတွေသိထားရင်ရှောင်နိုင်တာပေါ့ဟုတ်တယ်မလားအဲစိတ်မှန်းသိအလဲလက်ချပြီးတော့မနေ့ကျတော့ခါဘေးနာရွာမလမကမ်းမှာရွာရှိဟာအများကြီးလာကြတဲ့လူတွေကသူတို့ကဒီနေရာမှာယူနေကြ လဲစခန်းချလို့ရှင်မန်နေဂျာအကုန်သေးတာပဲလဲတွေယူနွားတွေယူပစ္စည်းတွေယူပေါ့ဗျာသူတို့ကစားနေကြကြောင်ပါတွေဒီပြင်လဲစခန်းနေဆိုရင်အကုန်အဲဒီပြင်လဲမှုတွေဆိုအကုန်သေးရတာဘုရားအလောင်းဥဆောင်လာတဲ့လဲကြဒီလက်တက်ကြည့်ကြတော့ဘလို့မှမသိဘူး။အော်အံပြီးတော့အံလေးတိုက်ပလိုက်တာ။အဲ့တော့ဟာဘာဖြစ်လို့ဒီဒီဒီတွေမစားကြတာလဲ သူတို့ကယူနေကြပဲဆိုတာဘုရားတော်ကသိတယ်ဒီတည့်ပင်ကြီးကရွာနယ်လဲမလန်းမကန်းရွာနယ်နီးနီးလိတ်မဝေဘူးတကယ်စားကောင်းတဲ့တည့်ပင်ဆိုရင်အတိရှိပါတော့ရှိပါဘူးအဲ့ဒါဉာဏ်ပညာပဲအစိတ်ပင်လို့ဆိုင်းဖို့ရေးထားစရာမလိုဘူးမလန်းမကန်းမှာရွာရှိတယ်ခဏပဲလာလန့်ရောက်တကယ်စားကောင်းတဲ့အပင်ဆိုတလုံးမှကြာမှာမဟုတ်ဟုတ်တယ်မလားဟမ်နောက်ပြီးတော့တစ်ပင်ကထမ်းပင်လို့ တက်ရခက်တာလည်းမဟုတ်အခက်အလက်တွေလွယ်လွယ်လေးရတက်လိုက်တက်ဖို့လည်းလွယ်တယ်အသီးတွေကလည်းမှဲ့ဝင်းရွာကလည်းအနာမှာအဲ့ဒါတလုံးမှစားမယ်လို့မရှိဘူးဆိုတည်းကဒီအပင်ဟာကောင်းတဲ့အပင်ဖြစ်နိုင်ပါယောဂီတို့သတိထားဖို့ပြောနေနော်ဒါအစိတ်ပင်ပေါ့ဗျာဟုတ်လားဘုဟုတ္တအနေနဲ့ထပ်ထပ်ပြောပါအောင်မယောဂီတို့ဘုဟုတ္တစာအုပ်ထဲမှာပါလို့တော့မဟုတ် ချို့ဟာတွေကအတိအကျစာအုပ်ထဲမှာပါဘူးချိန်ကြည့်ရတာချို့နေရာတွေကတစ်ပင်နဲ့အုပ်ဆိုင်ဆိုင်နဲ့ตายာစရာလိုလိုဘာလိုလိုအမှတ်တမဲ့ဇတွေးထွေးတာတို့အပေါ်ပါ မတ်တက်ကြီးသွားတာတို့မလုပ်အောင်ကိုမျက်စိနဲ့မမြင်ရပေမဲ့လို့အဲ့တစ်ပင်မှာအချို့တရေတွေတပက်တွေအဆောင်အချို့လည်းပဲယုကဇိုးပေါ့လေခကြမ်းကြမ်းနေရှိတယ် အာဒီပင်နေလူတွေနဲ့မနီးမဝေးမှာပဲဒီပင်ကြီးကတော်တော်ကောင်းတယ်ထင်းလို့ဘလို့မှမခုတ်ရဘူးခံမလို့မရဘူးလားရောက်ရအဲဒီပင်မှာဒုက္ခပေးမဲ့တတ္တဝါရှိမယ်အဲဇတွေးထွေးတာတွေပါတစ်ပင်ရင်မှာပြုံးတိုင်းနဲ့မထွေးရအပေါ်ပါအောင်မတ်တက်ကြီးမသွားကျန်ကျန်တန်းတန်းမပြောရမမြင်ရတဲ့တတ္တဝါတွေရှိတယ် ချုံပုတ်ကလေးတောင်မှရှိတယ်အဲ့ဒါတွေသွားလို့မလို့ရှင်ဘာမှမဟုတ်ဖဲနဲ့အဲ့ဒါယောဂဖြစ်ဖြားတယ်လို့နားတယ်လို့ဘာဖြစ် မျိုးမျိုးဖြစ်စေကူမရဘိဆုံးကြတရှောင်ရှောင်နဲ့တည်တာပဲပညာပါရမီအရေးကြီးတယ်နော်ယောဂီပညာပါရမီအရေးကြီးတယ်တဲ့အဲအဲ့လိုပဲတကယ်စားကောင်းတောက်ဖွယ်တွေလည်းပဲအခုနေ့တိုင်းဆွန်းစားနေကြတယ် စွမ်းသားဆင်ញင်မှာကျွမ်းမှုနဲ့စားပါဆိုတာအကြောင်းရှိတယ်ဒီစားနေတဲ့ဆွမ်းနဲ့မကောင်းတဲ့ပညာနဲ့ထဲ့နိုင်လက်ကြီးနဲ့လာထဲ့မှာမဟုတ်လက်ကြီးနဲ့လာထဲ့တာ အမတန်မှညံ့တဲ့လူကလာထဲ့လက်နဲ့ထဲ့တယ်မလို့လှန့်ထဲ့လို့ရတယ်ဘာဖြစ်ဆိုအဲ့တော့ကိုကမြတ်စွာဘုရားရဲ့တရားတော်ဆင်ញင်မယ်ခုံတော်ပွားမယ်ဝိပဿနာပွားမယ်ဆိုဘေးရန်အန္တရာယ်မကင်းဘူးလားဗျာကင်းပါဗျာ ဒါမြတ်စွာဘုရားအပမဒေနဘိက္ခွေတံပါဒိဋ္ဌจิตသားတို့မမေ့ကြနဲ့မမေ့ကြနဲ့အကုန်မြင်လို့တပ္ပညုတရွှေဉဏ်တော်ကြီးနဲ့ဘေးရန်နေအန္တရာယ်တွေအမတန်များတာလူတွေကမသိဘုရားကသိတယ်မမေ့ကြနဲ့မပေါ်ကြနဲ့မမေ့ကြနဲ့မပေါ်ကြနဲ့လမ်းသွားရင်လောင်ပါပဲတခါတလေကိုနအနာကြမှာကြက်တုံငှက်တော့ဘရုံလို့ထပြန်လန့်ပါတေရော အဲ့ဒါကုမရတော့ဖြစ်တတ်တဲ့သဘောတွေပြောနေတယ်အဲမယုံရင်လည်းနေပေါ့ဒါကတော့အန္တရာယ်တွေကိုပြောနေဟုတ်လားဟမ်ဖြစ်တတ်တဲ့သဘောတွေအဲ့ဒါကိုအမြဲတမ်းသတိနဲ့ရှုမှတ်သွားမယ်ဆိုရင် ပြုံးမလဲပဲဖြစ်ဖြစ်ဘာကြီးပဲဖြစ်ဖြစ်ဖျက်ဖျက်ဖျက်ဖျက်ဘုဒ္ဓဘုဒ္ဓဘုဒ္ဓအရဟံဘုဒ္ဓဆိုရင်တောင်းတောင်းဘေးရန်အန္တရာယ်ဖြစ်ပါတော့ဖြစ်ပါဘူးအဲဖြစ်တော့ ကိုကဖခင်တရားကိုသတိရသွားလို့မွေတက်နင်းမိတာတော့အဲ့မွေကမကိုက်နိုင်ဘူးဘုံတော်ပွားပွားမေတ္တာပွားပွားမလွဲလာမရှောင်လာလို့တက်နင်းမိမကိုက်နိုင်လွတ်ရင်လည်းလွတ်သွားတယ်နည်းနည်းပါးပါးလောက်ထိမိမိရောရောပေါ်ပေါ်ဆားဆားဆိုရင်တေဟုတေတော့တာပဲအဲ့ဒါလူကခန္ဓာကိုယ်ကြီးကတုတ်ခိုင်နေမြဲတေတာလွယ်လွယ်လေးရနော်ရောရော ဟာထစ်ခနဲ့ဆိုသေးတာပဲလန့်မယ်လန့်ပါလို့သေးတာပဲအများကြီးပဲပညာအရေးကြီးတယ်အဲ့ဒီပညာကိုပိတ်ဖုံးကွယ်ကာပြီးတော့ပညာပျက်စီးအောင်လုပ်တာအဲကာမဂုဏ်မမောတဲ့စိတ်ကာမစိတ်တွေပေါ့လေကာမရာဂကာမိသန္ဒနိဝရဏနိဝရဏ၅ပါးတော့၆ပါးတော့ပညာကိုဉာဏ်ပညာကိုအားနဲ့အောင် ဉာဏ်ပညာပျက်စီးအောင်လုပ်တာအဲ့နိဝရဏနိဝရဏဆိုတာပါဠိလို့မြန်မာလိုကအတားဇန္တာမတ္တာဖို့တာဇန်လည်းမရနိုင်ဘူးမက်ဖို့လည်းမရနိုင်ကာမဂုဏ်စိတ်တွေဖြစ်နေကာမစိတ်တွေပေါ့ကာမဂုဏ်လိုလားတဲ့စိတ်တွေကာမိသန္တနိဝရဏနော်ဗျာပါဒနိဝရဏဌိနမေတ္တနိဝရဏဩဒိသဂုတ်ကုသနိဝရဏဝိဇိကိစ္စနိဝရဏ ၅မျိုးအနေနဲ့တော့ဒီအထိပေါ့6မျိုးဆိုရင်တော့အဝိဇ္ဇာနိဝရဏပါသေးတယ်ထားနိဝရဏဆိုတာအတားပဲအဲလောဘဒေါသမောဟတွေဖြစ်နေဇံလည်းမရနိုင်ဘူးမက်ဖို့လည်းမရနိုင်အဲ့ဒါပညာပါရမီကိုဖြစ်စည်းတဲ့အရာတွေအခုနိဂုံးသားလေးအဲ့ဒါလေးတရားနာတော့ကာမဂုဏ်ရဲ့အပြစ်တွေကိုမြင်တော့ကာမဂုဏ်တွေလိုက်စားခြင်းနဲ့စိတ်ရှိပါတော့ရှိပါဘူးအဲပယ်ရအရင်ပယ်ရ မကောင်းတာတွေပယ်ပြီးကောင်းတာကိုကြိုးစားအဲ့တော့ကဲတင်မဲ့တရားကသီလသမာဓိပညာပဲဆိုတော့ဩတန်ဃာတော်ရှင်မြတ်ဒီထာမှာသာသနာ့ဘောင်ဝင်ပြီးကြိုးစားမှပဲစိတ်ကညွတ်သာသနာဘက်ကိုစိတ်ကညွတ်သူများဝက်ခိုင်းလို့အကြောင်းမျိုးမျိုးကြောင့်မလွဲတာမရှောင်တာလို့ဒါလို့မဟုတ်ဘူးရောက်ရတကယ်ကိုစိတ်ပါလက်ပါ ဖြစ်လာတဲ့သဘောကိုပြောနေတာနော်ယောက်ျားအပြင်လောကမှာဆိုတော့ကာမုံနဲ့အမတန်နီးစပ်တယ်လေကိုလည်း၅ပါးသီလသူလည်း၅ပါးသီလဘာမှအပတ်သက်နေရမလို့သဘောတူလိုက်သွားရုံပဲဘာမှအပြစ်မရှိဘူးဘလို့မှလည်းမကဲ့ရဘူးဒါလူတဘာဝဟုတ်တယ်မလားလွယ်ကူတာပေါ့ကာမဂုဏ်လိုက်စားဖို့လွယ်ကူတယ်လွယ်ကူတော့ဘာဖြစ်လဲညံတုံးတာပေါ့ညံထူးညံမြတ်တွေမရဘူးပေါ့ ဘုစုခိတော့ရရင်ရမှာပဲညာညာဒုညာမြတ်တွေမရတော့အဲ့တော့တန္တရာဟာအမတန်ဘေးရန်အန္တရာယ်များတဲ့ဒုက္ခတွေများတယ်ညာထဲမှာပေါ်လာတန္တရာကြီးကတခါတည်းမလွတ်မြောက်နိုင်သေးတာထားတန္တရာကျင်လည်တဲ့အခါမှာပယ်လေးပါးလော့ဘေးရန်အန္တရာယ်ကင်းအောင်ကြိုးစားဖို့မလိုဘူးလားမလိုပါဘူး လူเจ้าသားတွေဆိုလို့ရှိရင်ဆောင်းပွဲကြီးမဖြေခင်နဲ့စာကြိုးစားထားမှဓမ္မဆောင်းပွဲအောင်မှာပေါ့မကြိုးစားပဲနဲ့ဖြေလို့အောင်မှာအောင်ပါဗျာအဲ့ဒီလိုပဲတဲ့ယောဂီတို့သန္တရာကျင်လေတဲ့အခါမှာကုသိုလ်နဲ့ပညာမပါတဲ့ပုဂ္ဂိုလ်ဟာလူပင်ဖြစ်တော့အောက်တန်းစားနောက်တန်းစားဖြစ်ရကုသိုလ်မပါဘူးလေကုသိုလ်လေးနည်းနည်းလောက်နဲ့ငါးပြားဖို့ဆယ်ပြားဖို့လောက်နဲ့လူဖြစ်တယ်ဆိုတော့ ကျမ်းမာရေးလည်းမကောင်းစီးပွားရေးလည်းမကောင်းလူမှုရေးလည်းမကောင်းပညာရေးလည်းမကောင်းတရားရေးကြတော့ဝေးရောလူမီယုံပဲရှိအဲ့ဒါမရှိဘူးလားရောလူဆိုတဲ့အမိလေးခံယုံပဲရှိပုံတန်တန်ပဲရှိလူနှစ်သာရဘာမှမရှိဘူးကောင်းတာပြောလဲနားမလဲကောင်းမှမကောင်းမှလည်းမသိဘူးရောင်းတော့ပေါအောင်တော့နဲ့ဖြစ် နောက်ပြီးတော့သူများခိုင်းတာလို့သူများခိုင်းပါဒီထမင်းလေးစားဖို့သူများခိုင်းတာသူများမျက်နှာကြည့်စားနေရကောင်းပါဦးမလားကောင်းပါဘူးယောဂီတို့တရားသဘောကျကျနာနာသဘောပေါက်ရင်မြတ်စွာဘုရားကျေးဇူးတင်လို့မဆုံးဘူးနော်ယောဂီမြတ်စွာဘုရားတရားကြောင့်တို့ကအမှန်တရားတွေသိရတာလေအဲ့တော့တန်ត្រာကျင်လည်တဲ့အခါမှာနေတိရစ္ဆာန်ပိဋ္ဌာအသူရကယ်ဆိုတဲ့အပယ်လေးပါးကြာသွားရင်လည်းပြန်တက်ဖို့မလွယ်ဘူး လူနတ်ဖြစ်တော်လည်းပဲအောက်တန်းသားနောက်တန်းသားဖြစ်အောက်တန်းသားနောက်တန်းသားဖြစ်တယ်ဆိုတဲ့စဉ်းစားကြည့်ပေါ့ဉာဏ်ပညာလည်းမပါဘူးဗျာကျမရေးစီးပွားရေးတွေလည်းမကောင်းဘူးဆိုရင်သူဘာနဲ့အသက်မွေးရမလဲများသောအဖြစ်အာဟုသူတွေများဘူးလားရောများသောအဖြစ်ဖားမြင်လဲရိုက်ရမှာစားစရာမရှိဘူးလေငါမြင်လဲပက်ရမှာပဲတောင်းတောင်းဟာတွေ့လည်းပဲမသိမသိသလိုခိုးရမှာပဲစားစရာမရှိဘူးလေရောကြီး မမင်းတို့အကြောင်းတွေမှာကြားတစ်ပင်လေးတွေစိုက်ထားတယ်တရက်ပင်လေးတွေအများအတွက်အဲ့လာလာနှုတ်သွားတယ်အကုန်လုံးဘယ်လိုလဲပိတ်ဆုံးကြတော့ဩစားစရာတောက်စရာမရှိလို့ကဲကြောင်းတောင်ကြောင်းမှာထားတဲ့ဟာတွေချို့ဟာတွေယူသွားကြတာတိုင်းကပစ္စည်းတွေငါ6တိပါရညာတွေယူသွားကြတာ အချို့စားစရာတောက်စရာအထိုက်အလျောက်ရှိတယ်အသိဉာဏ်ပညာမပါတာဟုတ်လားဩတိုင်းကပစ္စည်းကအမှန်တန်ကြောက်ဖို့ကောင်းမှလားဒါတန်ငါကိုလှူထားတဲ့ဟာယူတာပဲအဲ့တော့အသိဉာဏ်ပညာမပါဘူးဆိုတော့ရှေ့လျှောက်ကောင်းစားဖို့နဲ့အပေရောက်ဖို့နဲ့ဘယ်ဟာမရဟာကြောက်စရာမကောင်းလားရောရဲ့အဲ့ဒါကြောင့်မလို့ခုဘဝ သာသနာတော်ကြီးနဲ့တွေ့တော့မှအထူးကြိုးစားမှပဲညီကုန်းသားလေးရဲ့စိတ်ထဲမှာဖြစ်ပေါ်လာဟုတ်လားသာဝတ္ထမှာတော့အရှိကြီးမပါပါဘူးဒါရောရီတို့သဘောပေါအောင်ချက်ပြောတာဟုတ်လားသူများတွေတိုက်တွန်းလို့အတင်းအာရမလောက်တာမဟုတ်ဘူးစိတ်ထဲမှာလှိုက်လိုက်လဲလဲဖြစ်လာဒီတိလသမารိပညာတရားအလောက်ကမလွတ်လို့မဖြစ်ဘူးမလွတ်ရင်တော့အဘယ်ကြအဘယ်မကြလို့ကုသကောင်းမှုတစ်ခုကြောင့်လူပြိနေပြရလို့အောက်တန်းတို့တန်းကြ ချမ်းသာလည်းပဲခဏပဲအပယ်လေးပဲပြန်ရောက်မှာပဲတဏ္ဍရာကြီးဟာပင်လေကြီးလို့သမုဒ္ဒရာကြီးလို့လိုင်းလေးလေးငါးကြီးတွေအန္တရာယ်အမတန်များဘူးလားယောဂီဒါယောဂီတို့ချက်ပြီးတွေးကြည့်ပေါ့ဗျာလောကရန်အကောင်းလေးခုရှိတယ်အဆိုးလေးခုရှိတယ်ကိုယ်မှဉာဏ်ပညာမရှိရင်အကောင်းလောကရန်နေနဲ့တွေ့ရင်မာနတက်အောင်ပဲငါတတ်တယ်ငါမြတ်တယ်ငါချမ်းသာတယ်ငါစားနိုင်တယ်ငါလှတယ်ငါရာထူးကြီးတယ် ငါဘာမှလို့လဲဆိုမလာနိုင်ဘူးလားရောဒုတနာတော့တတိသား၄ယောက်မလို့ရင်ကုန်ဖြစ်တာပဲကွာငါမပတ်ဆက်ရှိနေတာပဲမကောင်းတာတွေလုပ်တော့များသောအားဖြင့်လေကကောင်းတဲ့လောကကောင်းတဲ့လောကရန်ကြတဲ့အာဟုသို့ဖြစ်မကောင်းတာမကောင်းတဲ့လောကရန်တွေ့ပြန်တော့လည်းပဲအာဟုသို့ဖြစ်မှာ तू ပညာမှမရှိတာဟုတ်တယ်မလားအဲဘယ်သူကြောင့်ဘယ်ဝါကြောင့်ကိုမဆင်းရဲတာ ကိုအလိုမပြည့်တာအကုန်လျှောက်လက်ညှိုးထိုးနေမိဘဆွေမျိုး အကုန်လက်ညှိုးထိုးလောကကြီးကိုတခါတည်းအပြစ်တင်ဒီလောကကြီးကကောင်းလို့မကောင်းဘူးဟာလောကကြီးကမကောင်းတာလားကိုကမကောင်းတာဒါကံတယ်ကိုပြောနေတာနော်ယောဂီအဲ့တော့အကုန်လုံးဟိုလက်ညှိုးထိုးဒီလက်ညှိုးထိုးကိုအကုသိုလ်များတာကိုကုသိုလ်နည်းတာတော့ထဲမတွက်ဘူးသူများပဲလက်ညှိုးထိုးနေတာအဲ့တော့ဒေါသတွေများဘူးလားဗျာ အဲလောသတွေနဲ့အာဟုသူတွေလှုပ်အာဟုသူတွေလှုပ်တော့အပယ်သွားပေါ့လောကအဆိုးကြုံတော့လဲအာဟုသူတွေဖြစ်အကောင်းကြုံတော့လဲမာနတွေဖြစ်ဘဝမေအောက်ခြေလွတ်ခြေပြားထောက်ပြုတ်ကြပေါ့ဗျာဟုတ်တယ်မလားအဲ့တော့ကဲနှစ်ခုစလုံးကောင်းရလားကဲအဲ့ဒါသာသနာနဲ့တွေ့တော့မှာတရားမကြိုးစားတဲ့သူတွေရဲ့တွားရလန်းအပယ်လန်းလေရော သန္တနာမှာလူဖြစ်ရင်လည်းအောက်တန်းသားနောက်တန်းသားဘာမှသုံးမကြတဲ့လူဖြစ်နောက်ပယ်သွားအဲ့ဒါနဲ့ပဲဖရာတွေအဆူဆူပွင့်သွားတာဒီတိုင်းဒီတိုင်းဘာမှလူဘဝရဲ့အနှစ်သာရသီလသမာဓိပညာတစ်ခုမှကြားနာမရတို့ဖြစ်ကိုလည်းကြည့်ပါဖရာပေါင်းနှစ်ကြိတ်ရှစ်စုတဲ့လေးတင်ချင်းတဲ့ကဘာတသိမ်းမှာနှစ်ကြိတ်ရှစ်စုပွင့်သွားတယ်ကဲတို့အခုယဟန္တာဖြစ်ပလားကဲ အများကြီးကြိုးစားဖို့မလိုဘူးလားကဲရဟနာမဖြစ်သေးတာထားပါသောတာပန်တော့မဖြစ်တယ်ဘူးလားဗျာအာမဖြစ်သေးဘူးဆိုပောဆသနေလို့တော်ပါကဘာပေါင်း၄တင်ချီကဘာတသိန်းနော်ရောနှစ်ကိုပြောတာမဟုတ်ဘူးကဘာကိုပြောတာနော်၄အတင်ချီကဘာပေါင်း၄အတင်ချီဆိုတတင်ချီတတင်ချီမှာတက်နောက်မှာ၃ညာပေါင်းအလုံး140တကဘာတော်မှရေတွက်နိုင်မှာမလားရော အေးအဲ့ဒါကဘာပေါင်းကိုမရေမတွက်နိုင်လေးအသင်ချင်းနဲ့ကဘာတသိန်းဟောမြတ်စွာဘုရားအလောင်းကပါရမီဖြည့်တော့ဘုရားဖြစ်သွားတယ်ရဟနာဖြစ်တဲ့သူတွေဖြစ်ကုန်ကြအထုရောင်တော်မောင်တော်နဲ့ကြံခဲ့ခုတကယ်ဆက်ပြီးပေါ်ပေါ်ဆာဆာနဲ့ရောင်တော်မောင်တော်နဲ့နေအပယ်သွားဖို့ပဲရှိတော့ဟုတ်တယ်မလားအေးအဲ့ဒါမြတ်စွာဘုရားပွင့်တော်မှာအထူးကြိုးစားမှပဲတန်တလာလည်းတော့ဒုက္ခရောက်တော့မှာပဲ အဲ့ဒီကုန်းသားလေးရဲ့စိတ်ထဲမှာတံဝေကတွေဘယ်လေးပါးကြာမှကြောက်တဲ့စိတ်တွေသန္တရာလဲပြီးတော့ပြန်ကြမှကြောက်တဲ့စိတ်တွေဩတ္တပတံဝေကတို့ညာဏတံဝေကတို့ပေါ့ဗျာအဲ့ဒါတွေအကောင်းသာသနာဘောင်လာဝင်လာဝင်တဲ့ခါကျယဟန်တန်ဃာတော်လေးကယဟန်တက်ပြီးတော့ဒီနေရာမှာစာအုပ်ထဲမှာမပါပေမဲ့လို့သတိထားကြရလေကိုရင်မဲ့ဝုတ်ဝုတ်ဥစဉ်မဲ့ဝုတ်ဝုတ် တို့တန်ဃာတော်တွေကဝတ်ပေးရမှာအဲ၈ပါးသီလ၁၀ပါးသီလတို့၁၀ပါးသီလတို့229တို့တို့အရင်မပေးရသေးဘူးကိုရင်ဆို7ပါးသီလမပေးရသေးဘူးယဟန်ဆိုတိမ်ဝင်မှ29ပထမဦးဆုံးပေးရတာကေတာလောမနခာဒန္တာတဇောလေတမမနေသောဟမသမိနမေသောအတ္တာ ရိုးလေးပြောရင်တော့ဆပင်အမွှေးခြေသက်လက်သက်သွားရည်32ကွတ်တာတမရရင်ထား5ခုလောက်ငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါရဲ့အတ္တမဟုတ်ဘူးပညာအရင်သင်ပေးရတယ်သတိထားဖို့ကိုယ်ရမဲ့ဝတ်ပေးဝတ်ပေးမစင်တက်ဖို့ခေါင်းရိပ်ပြီးတဲ့အခါသီလရှင်တွေလည်းဒီလိုပဲတိုင်ပေးရတယ်ဆာမင်းနေငါမဟုတ်ငါဥစ္စာမဟုတ်ငါရဲ့အတ္တမဟုတ် နေတမမနေသောဟာမသမိနာမေသောအတ္တာပညာပါရမီထည့်ပေးပညာဟိတထောလောကတမိဟောစဉ်အနေနဲ့ကတော့သီလတမာရိပညာလို့သွားလုတ်ပန်းရောက်လာတဲ့အခါပညာပါမှအခုယဟန်မဟုတ်ခင်နဲ့ကပညာနဲ့ဆင်ញံလို့ဝိဖြစ်တာမလားအဲဂျိုးပညာမြေဝတ်တာမဟုတ်ဘူးရတရားခြေတဲ့အနေနဲ့ဝတ်တာ တန်တရာကြီးကိုဘေးအန္တရာယ်လို့မြင်လို့ဝတ်တာနော်ရောရည်အဲ့ဒါပညာမလားရောရည်ဟမ်ပညာဒါဆရာလေးတွေလည်းဒီတိုင်းပေါ့ကျိုးပညာမျိုးဝတ်တာမဟုတ်ဘူးရရချေတာမဟုတ်ဘူးဘေးတွေရန်နေအန္တရာယ်တွေများလုံးအားကြီးလို့ဒီဘေးတွေရန်နေအန္တရာယ်တွေကလွတ်မြောက်ဖို့อ่ะတရားကြိုးစားအားထုတ်မှလွတ်မြောက်တယ်ဘယ်လမ်းမှမရှိဘူးလက်သမารီပညာလမ်းပဲရှိတယ်လေဧကာယနောအယံဘိက္ခွေမေဂောဆို တကြောင်းလီသောလမ်းပဲဒီလမ်းလွဲလို့မရှိဘူးလွတ်မြောက်တဲ့လမ်းမရှိဘူးခန္ဓာတစ်ဖြုတ်ချမ်းသာရင် ချမ်းသာမယ်နောက်ပြန်ကြဒါပဲဒီလက်သမားလေးပညာလမ်းကတော့လွတ်လဲလွတ်မြောက်မယ်မလွတ်မြောက်ခင်မှာလည်းချမ်းသာမယ်ဒီရဲ့ကောင်းတဲ့လမ်းတော့မရှိတော့ဘူးဟလားအဲအဲ့ဒါဟာဒီဒုက္ခတွေမှာလွတ်အောင်ကြိုးစားမှပဲကြိုးစားတာလည်းပဲအိုနဲ့အနာကြားမှာကြိုးစား နာပြီအဲ့ရဖြာကဖြစ်ပြီဆိုလို့လို့လွယ်ပါတော့အဲအဲ့တော့အခုအိုရာအိုးနေပြီလေအိမ်အောင်ကြမှာအိုရာမဟုတ်ဘူးနော်ကြီးလာတယ်ဆိုအိုရာပဲအဲအနာကြမှာနာတယ်ဆိုတော့90 80မှနာတာမဟုတ်ဘူးနော်ဟမ်ယောဂီတို့ချော်လဲတာတို့ကားတိုက်တာတို့ဆိုင်ကယ်မှောက်တာတို့ကျိုးတာတွေကန်းတာတွေအမျိုးမျိုးတွေလေဖြတ်သွားတာတွေမရှိဘူးလားဗျာဟမ်80 90မှနာတာမဟုတ်ဘူးဗျာ ချိန်မရွေးဒီခါလဲနဲ့အိယာဖျားကဖြစ်နိုင်တယ်နော်ချိန်မရွေးလဲသေနိုင်တယ်အဲပြစ္ဆုတ်ပံအချိန်ဟာအကောင်းဆုံးပဲနောက်လနောက်နှစ်ဆိုတာစိတ်မချဘူးလေနောက်လနောက်နှစ်နေရမယ်လို့ပြောလို့ရပါကိုဗစ်မဖြစ်ဘူးပဲထားပါတော့ဗျာကိုကံကြမ္မာဘာနဲ့တည်မယ်လို့ပါလာမှကိုမမသိကားတိုက်တည်မလားဆိုင်ကယ်မောက်တည်မလားရေနစ်တည်မလားအစာမှပြီးတည်မလား စိတ်တော့တင်ပါလားလွယ်ကျုံချတင်ပါလားကိုယ့်ကိုသိပါအဲမသိတော့ရောက်ဖို့မကောင်းဘူးလားအဲစောစီနီတရားတို့တရားမြတ်ရထိုင်မကောင်းဘူးလားညာတပရိညာတွေပြောနေနော်ယောဂီမြင့်မြတ်သူတို့ရဲ့စိတ်ထားမြင့်မြတ်သူတို့ရဲ့အမြင်ဟာမှန်မှန်ကန်ကန်မြင်တာဘုရားသူတော်ကောင်းဘုရားဆရှိတဲ့သူတော်ကောင်းကြီးတွေအမြင်ကိုနောက်ကနေလိုက်ပြီဘုရားလောက်တော့မမြင်နိုင်ဘူးပေါ့ဗျာသူတော်ကောင်းတွေလမ်းစဉ် အချိန်ကိုတန်မိုးထားတယ်ဟုတ်လားအချိန်ကိုတန်မိုးထားတယ်သီလသမာဓိပညာကိုတန်မိုးထားတယ်ယာဓုတွေဂုံသိမ့်တွေစည်းသိမ့်တွေအဓိကမဟုတ်အသိပညာအတတ်ပညာတွေလည်းအဓိကမဟုတ်အမျိုးမြတ်တာတို့ရုပ်ချောတာတို့အတန်ကောင်းတာတို့ဒါတွေလည်းအဓိကမဟုတ်ဘာအဓိကသီလသမာဓိပညာအဓိကပဲပြိုပြိုအိုးအိုးငယ်ငယ်ကြီးကြီးသီလသမာဓိပညာ အရေးကြီးတယ်တရားပဲကဲ့တဲ့မှာဘယ်သူမှလာပြီးမကဲ့နိုင်ကိုယ်ဆွေမျိုးလည်းမကဲ့နိုင်ကိုယ်စောင့်ရှောက်တဲ့တရားကိုယ်ကဲ့မှာဟုတ်လားဓမ္မောဟဝေရခတိဓမ္မစာရိတ်ကိုကျင့်ထားတဲ့တရားဟာတရားကျင့်တဲ့ပုဂ္ဂိုလ်ပြန်ခဲ့မယ်ပြောတော့ပုဂ္ဂိုလ်နဲ့ပြောရတာပေါ့ဗျာရုပ်တည်နာနေပေါ့ အဲ့လိုလေးလေးနက်နက်ကြာကြာနာနာသိပြီဆိုရင်တရားအထုတ်ခြင်းတဲ့စိတ်တင်ပေါ်ဘူးလားရောပေါ်ပါဘူးသူများမြင်ကောင်းအောင်မဟုတ်ဘူးနော်အဲကြွားခြင်းဝါခြင်းလို့လည်းမဟုတ်ဘူးသူများ ကြည်ညိုခံခြင်းလို့လည်းမဟုတ်ဘူးနာမည်ကြီးဖို့လည်းမဟုတ်ဘူးဘေးတွေရန်နေအန္တရာယ်တွေများလွန်အားကြီးလို့အပေကြမဲ့ဘေးအောက်တန်းနောက်တန်းကြမဲ့ဘေးကိလေသာတွေလှည့်သားမှု ကိလေသာရဲ့ကြုံဖြစ်မဲ့ဘေးဟိုနာသေးဘေးတွေကိုကြာကြာနာနာမြင်လို့လွတ်မြောက်မှုဟာတရားပဲရှိတယ်သူတော်ကောင်းတရားပဲရှိကျိုးသားမှာပဲဆိုပြီးတော့ဉာဏ်တွေအကုန်စွန့်ပြီးတော့သွားပြီးတော့ယဟန်ဝတ်တယ်နိဂုံးသားလေးကယဟန်ဖြစ်သွားပြီးရောဟုတ်လားအဲသူဘာသင်ပေးလဲဆိုတော့ကေတာလောမနခဒန္တာတဇော ဇံပင်အမွှေးခြေတဲ့လက်တဲ့သွားအရေးနေတမမအေတံဒီဇံပင်အမွှေးခြေတဲ့လက်တဲ့တွေဟာမမငါရဲ့ဥစ္စာဒီနမဟုတ်ရိုးလေးပြောရင်တော့ဒီခန္ဓာကိုယ်ကြီးကငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါရဲ့အတ္တမဟုတ်ဘူးဘာတွေဘာလဲရော့ ရုပ်တေနံတွေကြောင်းနေချိုးတွေအိဋ္ဌတရားဒုက္ခတရားအနတ္တတရားအတုပတရားဒုက္ခသစ္စာတရားဝိပဿနာဉာဏ်ဖြစ်တာမဖြစ်တာထားလိုက်အောင်တင်ညာဒါတင်ညာလို့ခေါ်တော့ယောဂီတို့ဝိပဿနာပညာမရောက်သေးဘူးเนาะတင်ညာပွားမှပညာများတယ်တင်ညာကိုထင်သေးလို့မရဒါတင်ညာတွေပါကွာဆိုတာ အဲဘုမတိဘာမတိသမားတွေကထင်သေးတာစပြီးတော့တင်ညာနဲ့ပေးရတယ်ပညာတန်းပေးလို့မရဘူးအဲစဝတ်တရဟာသမယငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါရဲ့အတ္တမဟုတ်အမှုရငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါရဲ့အတ္တမဟုတ်ခြေသက်လက်သေးရလည်းငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးငါရဲ့အတ္တမဟုတ်အဲ့ဒါတွေကိုပဲဦးများနိုးပြီးတော့သတော်ကောင်းလို့မလုံနိုင်တာမလားငါသဘင်ငါသဘင်ငါသဘင်ကောင်းတယ်အဲသဘင်များနိုးတာနဲ့ပဲရှင်းပါးသီလာမဆောင်နဲ့ သာသနာအဝတ်အစားဖြစ်တဲ့သီလရှင်အဝတ်ကိုမဝတ်နိုင်ငငယ်ရွယ်ရွယ်မပြောပါနဲ့သူ80တောင်မှပဲမမောတယ်80 80တွေလေ80 80တွေမမောတယ်တပိုင်းဖြူတပိုင်းကြောင်နဲ့ဟုတ်လားနဲ့တာမဟုတ်တော့ဘူးကြောင်နေပြီအဲ့ဒါကိုပဲမလေး50ပင်50ပင်ဖြစ်ဒီဝိဇာတနာတော်တော်ဆိုးတယ်နော်ရောရတော်တော်ဆိုးတယ်တော်တော်ဆိုးတယ်ခြေသက်လက်သက်တွေလည်းကြည့်ပါလားမျိုးမျိုးတော့ဟုတ်လား ယွန်တရားတွေကိုတခါလဲလှစရာဖြစ်ဟုတ်တယ်မလားကိုကိုလည်းမမောဝိဇာတနာအာကြီးတဲ့လူကလည်းမမောအဲမမောတဲ့လူရင်မမောတဲ့လူရင်အဲ့ဒါတန္တရာတဲ့မြုပ်ကြပေါ့ဗျာဟုတ်တယ်မလားအေးတို့လည်းဒီလိုပဲမြုပ်ခဲ့တာထနေတယ်အဲအခုမှခုကသာခက်ခါသာရှိသေးတယ်ကမ်းမရောက်သေးဘူးเนาะရောရီတို့အေးကြိုးစားရအောင် ဆံမင်းအမွေခြေလက်လက်တဲ့တွားဒီတွားလည်းပဲစားတော့ဘူးတော့တရားအထုတ်ဖို့အတွက်သုံးပြုရမှာဒီတွားလေးလှလှပပနဲ့ကြွားဖို့ပါဖို့မဟုတ်ဘူးနော်ရောရည်တွားလေးရလည်းပဲတိတ်လှတာပဲဆိုပြီးအတုပါယူမမောကြတူတူကိုကိုပေါ့ဗျာဟဲ့ပဲအမွေခြေသက်လက်တဲ့သွားအရေးအရေးတို့ရေပြားဖြူတယ်ညိုတယ်အဲ့ဒါမမောနေတာပဲမလား အေးအဲ့ဒါမဲမောတော့ဘာဖြစ်လဲဆိုတော့တရားသူတရားမြတ်တွေအတွက်အနှောက်အယှက်ဖြစ်တာပေါ့အဲ့ဒါတွေမဲမောတယ်နဲ့လွတ်လွတ်လပ်လပ်ကြာကြာနာနာတရားမလုပ်နဲ့အဲ့ဒါမဲမဲမောတဲ့ဆရာလေးတွေမှာအကုန်လုံးဖြတ်တောက်ပြီးတော့ဝတ်လိုက်တော့ဟောဆေဝါ15ဝါရရကုန်ကြတယ်ရှစ်ပါးသီလဆေဝါ15ဝါဆိုကုသိုလ်တွေရေတွက်နိုင်မှာရေတွက်နိုင်ပါဘူးအဲသဘင်အတုပတွေလှုပ်လိုက်ဘာတန်မိုးမရှိဘူးလကားဟာတွေဒုက္ခပေးမဲ့ဟာတွေ ဒီသပင်ကြောင့်တာယောင်စင်တွေဖြစ်ပြီးတော့ဒုက္ခရောက်မှာမလားမှန်ပါဗျာအဲဒီသပင်ကြောင့်မူမူယူးနဲ့သွားတွေ့ရင်အဲ့ဒါမူယူးပြီးတော့ရိုက်လဲခံရမယ်အကန်လဲခံရမယ်အဆဲလဲခံရမယ်အဲပြတော့ပြတော့ပြတော့ပြတော့နဲ့မပြီးနိုင်မစီးနိုင်နဲ့အနှစ်သာရမရှိတဲ့အလကားစကားတွေနေ့တိုင်းကြားဟုတ်တယ်မလားအဲ့ဒါသပင်နဲ့အမွှေးတွေမမောတဲ့ပုဂ္ဂိုလ်တွေအဲဒုက္ခရောက်ချင်လို့ပေါ့ဗျာအခုတော့မှဆရာလေးတွေဘယ်တော့ကောင်းလဲ ကုန်လုံးဖြတ်တောက်အကုန်လှုပ်ပလိုက်တယ်ပြီးရောနောက်ပဲတော့၈ပါးသီလကိုဆယ်ဝါ15ပါးတချို့ဆိုဝါ20ကျော်သွားပြီကဲကုသိုလ်တွေရည်တွက်နိုင်မှာရည်တွက်နိုင်ပါဘူးအဲ့ဒီကုသိုလ်တွေကအာကိုးစရာဗျတန္တရာတလျှောက်လိုက်ပြီးကောင်းကျိုးချမ်းသာပေးမှာလေမိဘတွေဆွေမျိုးတွေကပေးနိုင်မှာပေးနိုင်ပါဘူးဗျာပေးနိုင်ဘူးကဲလင်မယားချင်းကိုပေးနိုင်မှာပေးနိုင်ပါဘူးဗျာတရိယာပိတယံတရေဖြစ်ဦးမယ်အဲ့ဒါမပေးနိုင်တဲ့အပြင်တရေဖြစ်ဦးမယ် အဲ့ဒါစွန့်နေစွန့်လိုက်တာကိုစွန့်တာအာဇာနီလို့ခေါ်တယ်သူများကိုရံဖြစ်ရဲတာမတရားလုပ်ရဲတာအာဇာနီမဟုတ်ဘူးစွန့်နေစွန့်လိုက်တာကိုစွန့်ရဲဒါတွေမကောင်းဘူးလကားဟာတယ်ပွားတယ်ပွားလိုက်တာကိုပွားရဲတာသီလသမာဓိပညာလေအေးအဲ့တော့ခုနဏီကုံသားလေးကသူ့ကိုနာမည်မှဲ့ပေးတယ်။ဘာလဲဆိုတော့ဥတိတ်တဥတိတ်တ ရဟန်းဖြစ်သွားပြီနော်ဟာမနာရက်ဗနာရှိတော့ဟာဟောတော့ဟောတော့မဟောသေးဘူး၃နိုင်ခွဲလလန်းအခုမှစအောင်ရှိသေးတယ်အဲ့တော့ဥဒိတကဲအတူချုပ်ပဲပြောပါတော့မဥဒိတဥဒိတတရားအထုတ်ပြီတဲ့တရားအထုတ်တဲ့အခါမှာမြတ်စွာဘုရားတရားအထုတ်ဖို့အစဉ်နေဟောထားတယ် တိလဣန္ဒြေဘောဇနေတိလဣန္ဒြေဘောဇနေနှုတ်ချတံပစဉ်စိတ်ငြိမ်ဝင်အစဉ်ကြိုးစားမြတ်တရားတိလဣန္ဒြေဘောဇနေနှုတ်ချတံပစဉ်စိတ်ငြိမ်ဝင်အစဉ်ကြိုးစားမြတ်တရားရရင်ဆိုကြည့်ပါ သီလဣန္ဒြေဘောဇနေကြာတံပစဉ်စိတ်ငြိမ်ဝင်အစဉ်ကြိုးစားမြတ်တရားအဲတော့ဝါပြီတစ်ခေါက်အချိန်နဲ့နဲ့အသီလတွေစောင့်ချောင်းစတုပါရိသုတ်တိသီလပါတိမောခသာမဏသီလရောဣန္ဒြိယသာမဏသီလရောအာဇီဝပါရိသုတ်တိသီလရောပစ္စယတန်နိတိတသီလရောအမြတ်ဆရာဘုရားသင်ပေး အတူချုပ်ပဲသွားတော့မယ်အဲ့ဒီလလေးထင်းထင်းဆောင်းလျှောက်နောက်တစ်ခါအိန္ဒြေတွေလည်းထင်းထင်းဆောင်းလျှောက်မျက်စိနာနှာခေါင်းလျှာကိုယ်စိတ်တတိတံပဇင်တတိနဲ့ပေါ့အာဟုသူတွေကိလေသာတွေမဖြစ်အောင် ရှုမှတ်ပွားများလက်အိန္ဒြေဘောဇနေဘောဇနေမတ်တင်ညုတာအစားအသောက်ကိုအတိုင်းရှည်သိရမယ်အတိုင်းရှည်အတိုင်းရှည်သိရမယ် ဒီစားတော့တရားအထုတ်ဖို့အတွက်တင့်တော်ရုံပဲအလွန်ကျွန်စားရဲ့ရားထုတ်လို့မကောင်းဘူးဘောဇနိမတ္တညုတဒီလအိန္ဒြေဘောဇနိအစင်နိုးကြတတိတံပဲနဲ့ဒီလအိန္ဒြေဘောဇနိနိုးကြတံပဲစဉ်အဲနိုးကြသာကရိယာနုယုတ်တော် ဇာကရိယာမျိုးတော့အမြဲတမ်းနိုးနိုးကြားကြားရှုမှတ်ပွားများအဲ့အနေနဲ့နေကင်းရောညရောအဲ့အနေနဲ့ပြီးတော့မလွဲတာမရှောင်တာတော့ပဲအဲ့ပြီးတော့နိုးကြားကြားရှုမှတ်ပွားများရမယ်ကမ္မထာဏိကြာနာသင်ပေးတာဟုတ်လားအဲတန်ပစဉ်ဆိုတဲ့နေရာမှာရှေ့ကတတိလေးလေးထည့်လိုက်ပေါ့တတိတန်ပစဉ်ပေါ့သူဆိုတဲ့အခါကျတော့တန်ပစဉ်တတိထည့်ရင်ထောက်မှာတတိနဲ့ရှုမှတ်ပွားများတန်ပစဉ်နဲ့ကြည့်ပေါ့မှန်လဲမှတ်ကြည့်လဲကြည့်ပေါ့ နိုးကြတံပစဉ်စိတ်ငြိမ်ဝင်စိတ်ငြိမ်တဲ့နေရာမှာကြိုးစားပွားများအထောက်ပါအခုတအကျဉ်းချုံးလိုက်တာအကုန်လုံးအဲ့တော့သူကဘယ်ပြန်အထောက်လဲဆိုတော့သူ့ရဲ့ဏိဂုံးရွာပတ်ဝန်းကျင်တောเจ้าပေါ့အဲ့မှာပြန်အထောက်တာသာဝတိမြို့မှာမနေဘူးဇေရဝန်เจ้าမှာမနေဘူးဇေရဝန်เจ้าမှာ၅ဝါတိုင်တိုင်ဝဏီတွေသင်တယ်ဓမ္မဋ္ဌာန်းတွေသင်တယ် ငါးပါးတိုင်းနဲ့တင်ပြီးတဲ့အခါကျတော့ဏိခုံးကိုပဲသူ့ရွာကြီးဏိခုံးမှာအဲဒီမှာခောစကန်တရားအားထုတ်ပြီးတော့ဆုံးခံစားအနာရဘိန်တထေးရဲ့အလှူတွေလည်းမလာနောက်ပြီးတော့ဝိတာခာရဲ့အလှူလည်းမလာဘူးကောသလမင်းကြီးအာတရိတအလှူလည်းမလာဘူးအလှူတရားပဲကြိုးစားအားထုတ်ကြိုးစားအားထုတ်နေတဲ့အခါကျတော့ခြားရဟန်းတွေကသူ့အထင်လွဲတယ်သူဆွေတွေမျိုးတွေနဲ့တွားပြီးတော့ ယင်းဤရောနှောနေတယ်လို့ထင်ကြဖရာကတော့သူ့အကြောင်းသိတယ်သူတကယ်တရားကြိုးစားနေတယ်ဆိုဖရာသိဒါမင်းတို့တို့တန်တရားရှင်းအောင်ပေါ့ကဲနိဂမဝါတိတိတ်တမတိသွားခေါ်နိဂမဆိုတာနိဂုံးကိုပြောတာနိဂုံးမှာနေတဲ့ခုတိတ်တသွားခေါ်ဆိုမြတ်စွာဘုရားခေါ်ခိုင်းတော့ခေါ်လာရောသူရသားတွေနဲ့တင်ရောနှောပြီးတော့အယောတမနေသလားဖရာသိရသားနဲ့မေးတာပေါ့ ပြီးတော့မရောပါဘူးဘုရားဆုံးခံတဲ့အချိန်လေးပဲဆုံးခံပါတယ်တပည့်တော်အမြဲတမ်းရှုမှတ်ပွားများနိုင်မှုအတွက်စိတ်ငြိမ်တဲ့နေရာမှာအားထုတ်ပါတယ်ဘုရားအဲတော့မြတ်စွာဘုရားဒီသူမလာခင်နဲ့သူ့မှာတရားတွေရင့်ကျက်နေတယ်တရားရတော့မယ်ဆိုတာဘုရားသိတင်ပေးတဲ့အတိုင်းကြိုးစားနေတာလေတီလာကိုလည်းလုံညောင်ထိန်းသိမ်းဆောင်ရှောက်တယ်ပါတိမောက္ခတံဝရတီလာ ဣန္ဒြေမြင်တာကြားတာနာနာစားတာထိတာသိတာယောဂီတို့အဲ့ဒါရှုမှတ်ရမှာမလားမှန်ပါဗျာအေးရှုမှတ်ပွားများတော့အဲ့ဒါသမာဓိတွေပညာတွေရဟာဘောဇင်မှာလည်းအတိုင်းထွာသိတယ်တင့်တော်ရုံတော့ပဲသုံးဆောင်တယ်နောက်တစ်ခါနိုးကြနိုးနိုးကြကြနိုးနိုးကြကြအမြဲတမ်းနေရောညရောလျောင်းထိုင်ရသွားအမှတ်ဆက်တယ်ဗောယောဂီဟုတ်လားတံပဇင်ဆိုတော့ဉာဏ်ပညာပါလား ဉာဏ်ပညာပါလာလေးတစ်ခုနှစ်ခုလောက်ကြည့်အောင်ယောဂီကတော့ရှုမှတ်နေတာတခါလေဉာဏ်ပညာမေ့နေတတ်တယ်နော်ယောဂီဉာဏ်ပညာနဲ့ပတ်သက်တာတစ်ခုနှစ်ခုလောက်ကြည့်အောင်တရားအားထုတ်တဲ့အခါမှာအာမထုတ်ခင်မှာလေ့လာထားတယ်အားထုတ်တဲ့အခါမှာတယုတ်တွေကွယ်ဓာတ်တွေကွယ်ပြီးလျှောက်ဆင်ញင်းနေရမှာလားဆင်ញင်းရပါဘူးအဲ့ဒါပယ်ရမယ်ပေါ်ရပေါ်ရပေါ်ရအောင်ပဲစူးစိုက်တဲ့ရှုမှလျှောက်ပြီးတော့ ဒါတရားသဘောတွေပဲလို့ရှောက်ဆင်ញင်တွေးတောနေဆင်ញင်တဲ့ဉာဏ်ပဲဖြစ်သွားလိမ့်မယ်နော်ပစ္စုပန်တဲ့တဲ့ပေါ်ရပေါ်ရရှုရမယ်တစ်ချက်တော့တော်ပြီနောက်တစ်ချက်တို့ယောဂီတွေရဲ့အဓိကမဟာယံသူကဘယ်လိုပါလဲစိတ်ကူပါဗျာအာစိတ်ကူကိုနိုင်နိုင်နင်းနင်းမှတ်ရမယ်စိတ်ကူတယ်စိတ်ကူတယ်စိတ်ကူတယ်အဲ့နေရာမှာစိတ်ကိုပြန်မဆွဲရအောင် မှန်ကိုစိတ်ကူးတာသတိရတဲ့အခါဟာပြန်ဖောင်းပိန်မှတ်မှာပဲဆိုစိတ်ကူးကိုမှတ်မှတ်ဖဲနဲ့ဖောင်းနေပိန်နေသုံးဖို့ထိုင်နေထိတယ်ပြန်မှတ်ရင်နိလန်းမှန်မှအဲအဲ့ဒါစိတ်ကိုပြန်မဆွဲရစိတ်ကိုသိအောင်လုပ်တာဝိပဿနာစိတ်ကိုတည်အောင်လုပ်တာမဟုတ်ဘူးနော်တည်အောင်လုပ်ရင်းနဲ့နောက်ကတည်တာပါပါသွားတယ်စိတ်ကိုလွတ်ထားတာရဲ့စိတ်ကိုထိမ့်သိမ့်တာရဲ့စိတ်ကိုသိအောင်လုပ်တာ၃မျိုး စိတ်ကိုလွတ်ထားတယ်ဆိုတာစိတ်ကူးရင်နဲ့ယဉ်ညနိုင်ရင်ဘာမှတရားမရှိတဲ့ပုဂ္ဂိုလ်စိတ်လွတ်ထားတာပေါ့ဗျာစိတ်ကိုထိမ့်သိမ့်တယ်ဆိုတာကအဲ့ဒီစိတ်ကိုတမထတစ်ခုကိုပွားလိုက်စိတ်ကူးတွေများတယ်တမထပွားအောင်မယ်ဆိုကတိုင်းတို့ဘာတို့ညာတို့ပွားလိုက်အထိမ့်သိမ့်နေလို့ကောင်းတယ်ထိမ့်သိမ့်မှုမရှိလို့ရှင်ပြန်ပြီးတော့ဖောက်ပြန်တတ်တယ်နော်ဝိပဿနာဉာဏ်လည်းမဖြစ်ဘူးဒါတမထပဲ စိတ်ကိုသိအောင် လုပ်တယ်ဆိုတာဝိပဿနာရောပြီဟုတ်လားအဲစိတ်ကိုစိတ်ကူးရင်စိတ်ကူးတယ်စိတ်ကူးတယ်တွေးလဲတွေးတယ်တွေးတယ်တွေးတယ်အဲလောဘဖြစ်နေလောဘဖြစ်တယ်လောဘဖြစ်တယ်ဒေါသဖြစ်နေဒေါသဖြစ်တယ်ဒေါသဖြစ်တယ်အဲ့လိုရှုမှတ်လိုက်တော့ဘာသဘောကိုသိသွားအဲစိတ်သဘောကိုသိတာဝိပဿနာရောပြီသိအောင် လုပ်တာလေဝိပဿနာဆိုတာသိအောင်တမာတိကိုလည်းမပယ်ပါဘူးမှတ်ပါများရင်တမာတိမရဘူးလားဗျာသိတတ်တမာတိတီထောင်တာမပါဘူးပြောရင် ဝိပဿနာဟုတ်လားတမာရီတီထောင်ပြီးမှဝိပဿနာကူးတဲ့တမထယာနိကတွေလည်းရှိတာပေါ့ဗျာဒါသူလိုင်းနဲ့သူပေါ့တို့ခုရှုမှတ်နေတာကဝိပဿနာအဓိကရှုတာနော်ယောဂီအဲဝိပဿနာရှုပြီးနဲ့တမာရီကိုပြစ်ပယ်တာမဟုတ်ဘူးပေါ်တိုင်းပေါ်တိုင်းမှတ်နေတော့အဲမှတ်တဲ့သင်ညာဟာတမာတိအတွက်ထောက်ကူမရဘူးလားမရပါဘူးဗျာအနာနာတကန့်ရတဲ့ရရတဲ့စိတ်ကူးစိတ်ကူးတယ်မိတ်နေတာမဟုတ်ဘူးမှတ်နေတာနော်ယောဂီတို့ မိန်းနာနဲ့မှတ်တာမတူဘူးမိန်းနေတာမဟုတ်ဘူးမိန်းနေစိတ်တွေလွတ်တတ်တယ်နော်ရောရီမှတ်ပေးရတယ်အဲ့လိုမှတ်လိုက်တဲ့အခါနောက်ကျတော့ရင်းကျက်လာတော့ရင်းကျက်သွားတဲ့အခါကျတော့ကိုကလုံမှတ်เสียမလို့ဓမ္မပြာပါဒသူကသူမှတ်ပြီးသားဖြစ်သွားတယ်တိပြီးသားဖြစ်သွားတယ်ဟုတ်လားအဲ့တော့မှတ်နေတော့တမာတိလည်းပါမသွားဘူးလားအဲတမာတိကအတွဲလိုက်ပါသွားတယ်အဓိကကပညာ စိတ်ဘာဖြစ်တယ်ဘာစိတ်ဖြစ်တယ်ဆိုတာသိအောင်စိတ်သဘောကိုသိအောင်ရုပ်သဘောကိုသိအောင်ရုပ်သဘောဆိုတာရုပ်ရုပ်ဘယ်လိုမှန်တာမဟုတ်ဘူးနော်မာရင်မာတယ်ပြောရင်ပြောတယ်ပူရင်ပူတယ်အေးရင်အေးတယ်လှုပ်ရင်လှုပ်တယ်အဲ့ဒါရုပ်တယ်မလားလို့အဲမာရင်မာမှန်းသိပြောရင်ပြောမှန်းသိလှုပ်လှုပ်မှန်းသိတောင်းတောင်းမှန်းသိအဲ့ဒီလိုပေါ်ရင်ပူရင်လည်းပူမှန်းသိအေးရင်လည်းအေးမှန်းသိအဲ့တော့ရုပ်သဘောကိုသိရမရောက်ဘူးလားအဲစိတ်သဘောလည်းသိရုပ်သဘောလည်းသိဆိုတော့ ဟောခန္ဓာကိုယ်ရဲ့သဘောတွေသိမလားဘူးလားဗျာအဲခန္ဓာကိုယ်ရဲ့သဘောကိုကိုယ်တွေ့ဉာဏ်မြင်သိအောင်လုပ်ဇာဥဖတ်ပြီးသိတာမဟုတ်ဘူးကိုယ်တွေ့ဉာဏ်မြင်သိတာနော်အဲ့လိုသိအောင်လုပ်တဲ့အခါကျတော့ရုပ်တည်နံနေပဲအကြောင်းတွေကြိုးတွေပဲအနိစ္စဒုက္ခအနတ္တတွေပဲဆိုတာတစ်ဖြည်းတစ်ဖြည်းထင်ရှားမလားဘူးလားအဲသတိတွေတမာတိတွေအားကောင်းလာတော့ထင်ရှားအဲနိုးကြတန်ပစဉ်စိတ်ငြိမ်ဝင် စိတ်ငြိမ်ဝင်ဆိုတာအခုအတူတူပြောနေတာနော်ယောဂီစိတ်ငြိမ်ဝင်ဆိုတာချိန်ပိုပွားများယောဂီအားတရားတိုးတက်ပြီအဲ့ဒီမှာအစွန်းလေးတွေရှိတယ်အချိန်ပိုပွားများ နိုင်အောင်တော့ကြိုးစားသို့တော်လည်းပဲကိုကမနိုင်သေးလို့ရှိရင်ဘလို့မှမှတ်လို့မရဘူးဆိုရင်ဒေါသအဖြစ်မခံနဲ့စိတ်ညစ်မခံနဲ့ပြင်လိုက်ပြင်ပြီးဆက်မှဟဟလားယောဂီတို့သေချာနားထောင်နော်အတတ်နိုင်ဆုံး ရှုမှတ်ပါခဏခဏမပြင်းနဲ့တို့တော့ဘလို့မှကိုရှုမှတ်လို့မရတော့ဘူးဒါစိတ်ထဲမှာဝေဒနာတွေပြင်းထန်နေတယ်ရှုပွင့်ရှုရကိုကြာနာမရှုမှတ်နိုင်ဘူးဆိုအမှတ်ကလေးနဲ့ပြင်ပါပြင်ပြီးတော့ဆက်ရှုမှတ်ပါအဲကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားရဲ့ဤဟာအတ္တကိလမတအစွန်းမှလည်းမလွတ်ဘူးလားယောဤတေးသေးချာချာနားထောင်တော့မှားတတ်တယ်နော်ယောဤတို့ဘလို့မှမတတ်နိုင်ရင်ပြင်ပါ မပြင်ရဘူးလို့အတင်းအဓမ္မမခိုင်းဘူးဘလို့မှမတတ်နိုင်ရင်ပြင်အတတ်နိုင်ဆုံးတော့တဲညိခံကြာလို့ရှိရင်တဲညိခံနေတာပဲ2နာရီ3နာရီရှုမှတ်လို့ရတယ်ဘလို့မှရှုမှတ်လို့မရဘူးရှုမှတ်လို့မရဘူးဆိုတာဥမာအာယုံနာတာတွေကျင်တာတွေကြိုက်တာခဲတာတွေမှတ်နိုင်ရင်မှတ်ဝေဒနာကိုသဘောကိုသိတယ်ဝေဒနာရဲ့ဒုက္ခသစ္စာသဘောသိတယ်ကောင်းတယ်ဝေဒနာလည်းမမှတ်နိုင်ဘူးစိတ်လည်းမမှတ်နိုင်ဘူးထိုင်နေထိတယ်လည်းမမှတ်နိုင်ဘူးအင်းအားနဲ့ စိတ်တွေညစ်နေတယ်စိတ်ဆိုးနေတယ်ဆိုရင်အဲ့တိုင်းထိုင်နေတရားရပါမရပါဘူးခင်ဗျာသေချာနားထောင်တော့ရောရီတို့သူများတွေကိုဝေဖန်မဟုတ်ဘူးသူကြိုက်တာသူလို့ကိုကြိုက်တာကိုလို့အဲ့တော့မစ္စည်းမပရိပရာအတတ်နိုင်ဆုံးတဲကြီးခံဘလို့မှမခံနိုင်တဲ့အခါအမတ်ကလင်းနဲ့ပြင်ဣရိယာပုတ်၄ပါးဖရာဟောတာတခုတည်းဟောတာမဟုတ်ဘူးလျောင်းထိုင်ရသွားအကုန်လုံးရှုမှလို့ရတယ်နော်ယောဂီအဲတခုရှိတာပေါ့ကိုကများများမထိုင်နိုင်တာနဲ့များများထိုင်တဲ့သူတို့ကအပြစ်မပြောနဲ့ အပြစ်မပြောနဲ့မဝေဖန်နဲ့မှားသွားတတ်တယ်နော်သူကရှုနိုင်မှတ်နိုင်လို့ထိုင်တာထိုင်ပေါ့ကိုတကယ်တမာတိရလဲကိုလည်းထိုင်နိုင်မှာပဲလေကို့မှာအင်အားမကောင်းသေးလို့မမှတ်နိုင်နေပြင်းပြင်းပြီးဆက်မှတ်အဓိကကဝိပဿနာရှိတယ်ရုပ်တည်နာတွေကိုပိုင်ပိုင်နိုင်နိုင်ရှုမှတ်နိုင်ဖို့အဓိကမလားအချိန်ကအဓိကမဟုတ်ဘူးရှုမှတ်နိုင်ဖို့အဓိကဘာအဓိကပါလဲရှုမှတ်နိုင်မှအမှန်သိမှလေရောကြီး ဒီတိုင်းကြီးနာရီပြည့်အောင်အင်းအန်အင်းအန်နဲ့ထိုင်းနေလို့ဘာဘာမှမမှတ်နိုင်ပဲနဲ့တရားရပါမလားခင်ဗျတဏှာကြီးဆိုတဏှာကြီးတဏှာကြီးဆိုနဏှာကြီးအချိန်အဓိကမဟုတ်ဘူးရှုမှတ်နိုင်မှုအဓိကနော်ရောရီတို့အေးရှုမှတ်နိုင်တဲ့အခါကျတော့ရုပ်တွေလည်းဖောက်ပြန်ပြောင်းလဲနှိမ့်ဆက်နံတရားတွေလည်းပဲအဲဖောက်ပြန်ပြောင်းလဲနှိမ့်ဆက်နေတာပဲလို့သိတော့ဆင်းရဲအမှန်တရားဆိုတာ ပိုင်မလားဘုရားရောရီတို့အဲသူများပြောလို့သိတာမဟုတ်ဘူးကိုယ်တိုင်သိတာလေ ဆင်းရဲပဲလို့ပိုင်ပိုင်နေနေကြကြနာနာသိလာပြီဟေးရုပ်နာလိုချင်မှာတော့လိုချင်ပါဘူးဗျာအာမလိုချင်မှုညှင်းငွေလာတာပဲအဲ့ဒီကနေဆက်ပြီးအားကောင်းလို့တရားတွေအားကောင်းမယ်ဟောပညာနဲ့ညီမျှမယ်ဝိရိယတွေအားကောင်းမယ်တမာတိနဲ့ညီမျှမယ်ဣန္ဒြေတွေအားလည်းကောင်းမယ်ညီလည်းညီမျှမယ်ဆိုတစ်ချိန်ချင်းမှရွှေရင်မှန်ရင်နဲ့ဟောမုံရကနေဆုံးတဲ့နေရာရောက်ရွှေရင်မှန်ရင်နဲ့ဖြတ်ဆိုရောက်တော့ရောက်ပြီဟုတ်လား အဲရောက်သွားတဲ့အခါကျတော့ပေတကားပိတ်နိဗ္ဗာန်တကားပွင့်သွားပြီတဲ့အဲ့တော့စိတ်မအေးရဘူးလားစိတ်အေးပါဘူးအဲ့ဒီရောက်အောင်ရှုမှတ်နေတယ်အဲ့ဒီနိကမဝါဒီတိတ်တဥတိတ်တဟာမညာဖို့ညာမရသေးဘူးမြတ်စွာဘုရားအဲ့လိုခေါ်ပြီးတော့မေးတဲ့အခါကျတော့ပြီးတော့တရားတွေအားထုတ်နေပါတယ်ဖရာဖရာသိတယ်သူကြိုးစားအားထုတ်မှအလိုနဲ့တယ်ရောင်ရဲတယ်တရားကြိုးစားတယ်သိတယ်အဲ့တော့မှကိုယ်ရွာမှာ ဒီဘက်နေရာမှာကိုယ့်ရွာကိုကျေးဇူးပြုတဲ့အနေနဲ့ရှုမှတ်ပွားများနေတာမြတ်စွာဘုရားသူ့ဝါစကိုဟောသူ့ဝါစဆိုတော့ဟိုတုန်းကကျေးမင်းပေါ့ရေတဖမ်းမင်းကြီးကအသီးတွေအများကြီးပဲဟိုတုန်းကဟိမဝန္တာတော်ကြီးမှာအာရှိကနေကြီးတွေပေါ့အများကြီးပေါ့ဒီကတော့ကြက်တူတွေလည်းဖြစ်ရင်ဖြစ်မှာပေါ့လေကြီးတွေအဲ့ဒါအများကြီးအဲ့မှာစားကြတောက်ကြနောက်ကြတော့အသီးတွေကုန်ခန်းသွားတော့ဖြားဖြားကြီးတွေက တဏှာပြောင်းသွားတယ်အဲ့ဒီခြင်းမင်းကတော့မြတ်စွာဘုရားအလောင်းကတော့မပြောင်းဘူးအဲ့ဒီမှာပဲနေတယ်အတိကုံသွားရင် အရွက်စားတယ်အညွန့်စားတယ်အညွန့်နေကုံသွားတော့အရွက်အရွက်ကုံသွားတော့အခောက်စားတယ်အဲ့နဲ့ညီတော်အာနာနာအလောင်းကတရားမင်းဖြစ်တရားမင်းသူဇာတာကိုဟင်းနာမလေးဖန်တဲ့ခိုင်သူကဟင်းနာပို့ကြီးပေါ့ဖန်နေပြီးတော့လာအဲ့ဒီတဖန်မင်းကြီးကိုတခါတည်း၆တောင်ဖန်နေပလိုက် ထောက်ယုံနေမဟုတ်အမှုန့်မှာဖြစ်အောင်လုပ်ပြလိုက်တယ်ခါတယ်အပေါက်တွေတွေနဲ့အမှုန့်လေးတွေကြာလေးတဲ့ခက်တယ်ဘာမှမရှိတော့အဲ့အမှုန့်လေးစားပြီးတော့ရေတောက်တယ်ဖရာတော်ကြီးမင်းရေတောက်တယ်အဲ့တော့ဟင်းလာကြီးကလင်ကြီးမင်းဘေးမှာအပင်တွေစိမ့်ဆူနေတယ်အများကြီးပဲဒီပင်က6ပြီးအမှုန့်အောင်ဖြစ်နေပြီဘာဖြစ်လို့ဒီပင်အပင်တွေမသွားတာလဲဒီအပင်အသီးတွေအများကြီးတော့ကျုပ်တို့စားခဲ့လို့အသီးတွေတုံးသွားတာကျေးဇူးရှင်ပဲ တက်ရှိတော်မဟုတ်ဘူးတက်မဲ့တော်မှာကျေးဇူးသိတယ်နော်ဘုရားလောင်းအဲ့တော့ तू စားနိုင်တယ်မြတ်မြတ်တာသမဒီဘုရားမခွာဘူးတဲ့ဓမ္မပဲနေမယ်အဲ့တော့ဩဥပနိတ္တပစ္စည်းပေါ့လေကျေးဇူးသိတတ်တယ်တက်မဲ့တွေတော်မှာကျေးဇူးသိတယ်သူတော်ကောင်းမယ်သူတို့ကပါရမီဖြည့်ဘက်တွေပဲညီတော်အနန္ဒာလောင်းဟိုတော့ကြီးမင်းကဘုရားလောင်းလေအဲ့ဒါနဲ့ပဲတစ်ပင်ကြီးကိုတခါစိမ့်ဆိုအောင်အသီးတွေအများကြီးသိအောင်ဖန်ဆင်းပြီးတော့ပြန်သွားတယ်နဲ့ အဲ့ဒါကိုမြတ်စွာဘုရားပြန်ဟောပြတယ်နိကမဝါဒီတိတ်တာမထေဘူးလေအဲ့ဒါသူကတရားတွေလည်းရင့်ကျက်နေပြီအဲ့ဒီတရားလည်းနာလိုက်တော့စိတ်ထဲမှာတမာတိကနေပညာဘက်တန်းတော့စိတ်တွေနှစ်ချက်ရဟုတ်လိုက်တာသူ့ရွာမှာသူနေတာကိုသူများကဲ့ရကြတာလေဒါသူ့ရွာနဲ့သူ့ရွာကိုမက်မောတယ်ဆွေမျိုးတွေကိုမက်မောတယ်ပြောကြတယ်မသိဘဲနဲ့ပြောတာသူ့ရွာမှာသူနေတာဆိုရွာအိုကျေးဇူးဆက်ချင်ကိုသွားနေတာ ရောဖို့နှောဖို့မဟုတ်ဘူးနော်ယောဂီဒီရွာကမွေးလာလို့ဒီရွာမှာကြီးလာတာမလားဒီရွာမှာကြီးလာရင်ဒီရွာကိုယ့်အတွက်ကျေးဇူးမရှိဘူးလားရှိပါပါဘုရားတို့ဆိုမြန်မာနိုင်ငံမှာမိုးတယ်မြန်မာနိုင်ငံမှာကြီးလာတယ်မြန်မာနိုင်ငံတို့အတွက်ကျေးဇူးရှင်ပဲဟုတ်တယ်မလားတို့ရဲ့သီလသမာဓိပညာတွေကိုအကုန်လုံးပေါ်မြန်မာနိုင်ငံကိုအဓိကထားပြီးလဲကျန်တဲ့နိုင်ငံသားတွေကိုအကုန်လုံးမျှဝေပေးရဓမ္မအဓိကထားတာ ဓမ္မအဓိကထားတဲ့အခါကျတော့တဲပုံနဲ့ပဲနေရနေရဘလောက်စတိတ်ကလေးနဲ့ပဲကားနေရကားနေရဒီနေရာဟာကျေးဇူးရှင်ပဲရောဟုတ်လားအဲ့ဒီလိုကျေးဇူးရှင်ကိုပြန်ပြီးတော့ကျေးဇူးဆက်တဲ့သဘောလေးတွေဟောလိုက်တော့ပိဋိပတ်တိတွေဖြစ်လာတာပေါ့စိတ်ထဲမှာသူနေတာမှန်တယ်ပေါ့သူများတွေကကဲ့ရဲ့ပဲနဲ့လို့ဖះမကဲ့ရဲ့ဘူးလေဩသူတာကြိုးစားတာငါလည်းဒီလိုပဲဟိုတုန်းကကျေးဇူးဆက်ခဲ့တယ်ဒီတစ်ပင်မှာတော့မှပဲဘဲမှမပြောင်းမဲနဲ့အဲ့ဒီပင်မှာပဲနေတာ အဲ့ဒါဟောပြီးတော့မြတ်စွာဘုရားကမမေ့မလျော့မပေါ့မဆခြင်းနဲ့မွေ့လျော်သောမေ့လျော့ပေါ့ဆခြင်းကိုဘေးလို့ရှုလေရှိသောယဟန်များဝိပဿနာမဉ္ဇဏ်ဖွဉ္ဇဏ်တို့မှာဆောယုတ်ခြင်းကမထိုက်ဘူးနိဗ္ဗာန်နဲ့သာလျှင်နီးတယ်တဲ့မြတ်စွာဘုရားဟောလိုက်တယ်အဲ့ဒီဂါထာလဲဆုံးတော့နိကမဝါဒီတိတ်တမထေရပဋိတံမိတာ၄ပါးနဲ့တော့ယဟန္တာကြီးဖြစ်သွားတယ်အဲ့တော့မြင့်မြတ်သူတို့ရဲ့အမြင်ဟာအထွတ်ထိပ်ရောက်မသွားဘူးလားရောက်ရဲ့ အပမဒရတောဘိက္ခု ပမတေဘယဓာတိဝါအဘဘောပရိဟာနာယနိဗ္ဗာနတေဝတန္တိကေအပမဒရတောမမိမလျောမပော့မဆသတိတရားမြဲခြင်း၌မွေလျောသော ပမာတိမိလျောပောဆခြင်း၌ဘယဓာတိဝါဘေးဟုရှုလေရှိသောဘိက္ခုယဟမြတ်သည်ပရိဟာနာယ ဝိပဿနာဉာဏ်မဉာဏ်ဖုံဉာဏ်တို့မှဆုပ်ယုပ်ခြင်းကအဘာဘောမထိုက်ပါပေနိဗ္ဗာန်သေးဝနိဗ္ဗာန်နှင့်သာလျင်တန်တိကေနိပါပေဤဒီဤကဲ့သို့ဘဂဝါသုံးလောကထိုတာမြတ်စွာဘုရားသည်အဟောစာကရုဏာရှိသောပညာအဖြင့်နိကမဝါဒီတိတ်တမထေကိုအကြောင်းပြု၍ကောင်းစွာမသွေဟောကြားတော်မူခဲ့ပါပေတည်း လုံးကြကြသမျှ